ကျေးဇူးတော်ရှင်အက္ခမပါဏိတမိုးကုတ်ဆရာတော်ဘုရားကြီးမရဗုရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်29ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောအိတ်ချင်းမနိုးပြီးမက်ကင်ဖောင်ပြင်ကြရန်တရားတော်လဲလွန်မနိုင်တာပဲလွန်မသွားလို့ရှိရင်ဖြင့်လေမရှိတက်မရှိဖောင်မရှိဒီလိုပုံကိုယ်တွေကဗယမရာမြော့ပြီးကြလားအေယဝရီတဲ့ရောက်ပါလိမ့်မယ် အေယဝရိကနေပြီးကာလသမုဒ္ဒရာရောက်သမုဒ္ဒရာရောက်ငားလိမ့်မကန်းတို့အစာဖြစ်ကြလိမ့်မယ်ဆိုတာလည်းအထင်ရှားပဲ။ဘောင်မရှိလေမရှိနဲ့ဆိုကြရင်လေ။ဘယ်လိုလွတ်เสียရှိသေးသလုံးလို့မင်းနေလို့ရှိရင်ဖြင့်အင်းဖောင်မရှင်ပဲနဲ့မေ့နေတဲ့ပုဂ္ဂိုလ်အိတ်နေတဲ့ပုဂ္ဂိုလ်တွေအဖြစ်ဗျံပရာမျောလို့ငါးလိမ့်မကန်းတို့ဤစာဖြစ်တယ်လို့ဒီမှာလဲမရဏဆိုတဲ့ရည်ကြီးရဒကာရမတို့လာနေပြီလို့မှတ်ကြကြမှာ မှန်ပါဗျာမရဏဆိုတဲ့ရေကြီးကအားလုံးကိုအသေးမျောမဲ့ရေကြီးကရှိမရှိစဉ်းစားကြည့်ပါအားလုံးကိုအသေးမျောမဲ့ရေကြီးဟာဧကန်ရှိတကယ်ရှိပါမှန်ပါဗျာဘုန်းကြီးလည်းမချမ်းဘူးဒီဓမ္မတွေလည်းမချမ်းဘူးအကုန်မျောမှာပဲမှန်ပါဗျာအကုန်မျောမဲ့ရေကြီးအပြင်လာနေပြီဆိုတာလဲတရားဓမ္မတွေကတန်တရားမရှိနဲ့လာနေပြီလို့တရားကြွမှတ်ပြီတော့ ဒီတဲ့ဘ누구ကြံရမလဲလို့မေးတဲ့ခါကြလို့ရှင်ဖြင့်မဲခင်ဖောင်ကြီးများလှုပ်ထားနိုင်တဲ့ပုံကိုဖြင့်မြုပ်ချင်းမြောက်ချင်းဆိုတဲ့ပင်လယ်ထဲတော့မရောက်ပြီဘူးမှန်ပါဗျာဆံရတဲ့ရဖြစ်တဲ့နိဗ္ဗာန်တောင်တန်းပေါ်ရောက်ကြလိမ့်မယ်မှန်ပါဗျာမဲခင်ဖောင်မရှိတဲ့ပုံကိုမှာဖြင့်ခဏကအိပ်ပျော်လို့ဗယံမရာမျောပြီးငါးလိမ့်ကန်တို့အစာဖြစ်ရသလိုဒီကဓမ္မတွေလည်းဖြစ်ရမှာဘုရားသခင်ကိုရမေကြီးမြင်သောကြောင့် အိပ်ပျော်ခြင်းကိုဖြင့်တကယ်အသက်ရှူရှိုက်ဟောက်ပြီးအိပ်နေတာကိုဘုရားကဆိုလိုတာမဟုတ်ဘူး။သာယေသမီးရှိပွားရေးတွေဟူသောလောဘအဝိဇ္ဇာတို့တဏှာတို့နဲ့လောက်ကင်နေတာဟာငါဘုရားကအိပ်ပျော်ခြင်းလို့သတိပေးပါတယ်လို့ဆိုတာမှတ်ထားကြပါမှန်ပါဗျာ။သာယေသမီးရှိပွားရေးလိုက်စားပြီးကြရဒါနဲ့ချင်းကုန်နေတဲ့ပုဂ္ဂိုလ်ဟာအဝိဇ္ဇာနဲ့တဏှာတွေဟူသော အမိုက်တိုက်ထဲမှာသေသေးဖြာဖြာအိပ်ပျော်နေတဲ့ပုဂ္ဂိုလ်ပဲလို့မှတ်လိုက်စမ်းပါမှန်ပါဗျာဝိပဿနာအလုပ်ကိုခန္ဓာနာယုတ်ဖြစ်ပြအလုပ်ကိုခန္ဓာနာယုတ်ဖြစ်ပြအလုပ်ကိုလုပ်နေတဲ့ပုဂ္ဂိုလ်ကတော့ဝန်းနဲ့မခင်တွေရောက်ပြီးဒီကရာနေသောကြောင့်အော်သူကဖုံပိုင်ရှိပြီးဖောင်းရှင်းနေတဲ့ပုဂ္ဂိုလ်ဖုံပိုင်အရလုပ်နေတဲ့ပုဂ္ဂိုလ်မခင်ဖောင်ကြီးကိုတွဲနေတဲ့ပုဂ္ဂိုလ် မမြုပ်အောင်မမျောအောင်ကိုယ်ပိုင်လုပ်နေတဲ့ပုဂ္ဂိုလ်ပဲဆိုရင်ဖြင့်အမှန်ပဲလို့ဆုံးဖြတ်ချမှန်ပါဗျာဒါရင်သာယသမီးရှိပွားရေးလိုက်နေတဲ့ပုဂ္ဂိုလ်ကအိပ်ပျော်တဲ့ပုဂ္ဂိုလ်မှန်ပါဗျာဝိပဿနာလုပ်လုပ်နေတဲ့ပုဂ္ဂိုလ်ကနိုးလို့ရေလာမှသိလို့ဖောင်းနေပြန်ဆင်ပြီးဒီကလာထားတဲ့ပုဂ္ဂိုလ်မှန်ပါဗျာအဲ့တော့ဒီပုဂ္ဂိုလ်နှစ်ယောက်ကလောကကြီးထဲမှာတကယ်ကြွယ်ရှိကြတယ်ဗျာမှန်ပါ မရှိကြဘူးရှိပါဗျာအဲ့ဒါကြက်ကြက်စဉ်းစားပါလို့ဘုန်းကြီးတို့တရားဓမ္မတွေသတိပေးလိုက်ပါတယ်တိုင်းသမီးရှိပါရဲ့ကိုအမောပန်းလိုက်ပြီးဒီကာလတစ်နေ့နဲ့လည်းမပြီးနှစ်နေ့နဲ့လည်းမပြီးနဲ့တခါကျွဲတော့ရောင်းဝယ်လာတာကုနဲရရလည်းမဟုတ်ပါဘူးဗျာနဲရလာလည်းမဟုတ်ပါဘူးဒါတွေလည်းပြီးပြီလို့လည်းဆုံးဖြတ်ချက်ချလို့မရသေးလောဘဒေါသခိုင်းနေအလုပ်လုပ်ပြီးဒီကာလမောဟရီဥသောတရားကပိတ်ပင်လို့ လောဘတို့ဒေါသတို့ခိုင်းတိုင်းမာနတို့ခိုင်းတိုင်းအလုပ်လုပ်ပြီးဒီကလာနေတာညံစခန်းဤစိတ်ရှင်းဖြစ်လေသောကြောင့်အိပ်ပျော်ခြင်းအလုပ်လို့ခရကဟောလိုက်သဘောပါညံစခန်းအလုပ်မဟုတ်သောကြောင့်သူ့ဘယ်နဲ့ဆိုကြပါမလဲအိပ်ပျော်တဲ့ပုဂ္ဂိုလ်နဲ့အတူတူပဲလို့မှတ်စမ်းပါဝိပဿနာအလုပ်လုပ်နေတဲ့ပုဂ္ဂိုလ်ကတော့အဝိဇ္ဇာတဏှာတွေအိပ်ပျော်ခြင်းမှာနိုးပြီးဒီကာလ ဝိဇ္ဇာအာလောဘတွေအလုတ်ကိုလုံနေသောကြောင့်နိုးနေတဲ့ပုဂ္ဂိုလ်ဖောင်းဆင်းနေတဲ့ပုဂ္ဂိုလ်တို့ငါဖះကဟောလိုက်ပါတယ်လို့သေသေးချာချာပဲမိတ်ရှိဩဒါဖြင့်လောကကြီးထဲမှာဒကာကျွယ်ဒကာသစ်တို့အိတ်နေတဲ့ပုဂ္ဂိုလ်လည်းရှိတယ်နော်ရှိပါဗျာနိုးနေတဲ့ပုဂ္ဂိုလ်ရှိပါဗျာဒါပြန်အိတ်နေတဲ့ပုဂ္ဂိုလ်ကိုမရဏဆိုတဲ့ရေကြီးကတိုက်ချတဲ့အခါကျတော့ဖောင်မရှိလှေမရှိတက်မရှိလို့မျောကြံလို့မျောပြီးဒီကလား မြုပ်ချင်လို့မြုပ်လိုက်မယ်ဆိုတာဖြင့်တန်လျာမရှိကြနဲ့အိပ်ပျော်နေတာဟုတ်အိပ်ပျော်နေတော့မရဏဆိုတဲ့ကြီးလာစွာသောရေကြီးကတကအောင်တို့တိုက်ချလိုက်တော့သူခိုးခွေးရရှိသေးရဲ့မရှိပါဘူးခိုးခွေးရမရှိတော့ဗျာမရာမျောပြီးတကလားဝဲရဲရဝဲရကနေပြီးစုပ်သွားတော့အောက်ရောက်အဘယ်လေးပါးဒီဥစ္စာနေရဌာနမှာမရှိမလားရောက်ကြလိမ့်မယ်ဆိုတာတကကျွဲတကတစ်တို့ယုံမလားမှန်ပါဗျာဩဒါဖြင့်တို့ဒီကားလို့ဆိုရင်ဖြင့် တာယေစုသမီးရဲ့ရှိပွားရေးနဲ့လုံနေတာဟာဘုရားကလည်းဟောဆရာဘုန်းကြီးကထပ်ပြန်သတိပေးလိုက်ပြန်တော့ဒါအိတ်နေတဲ့အလုပ်လို့ဆိုပါကလားတပည့်ကြကြတာယေသမီးရှိပွားရေးလိုက်နေတဲ့ပုဂ္ဂိုလ်များဘယ်လိုလဲတော့ဘုရားကအဝိဇ္ဇာကဖုံးလုံးတဏှာကလူချင်းဒေါသကမရစိတ်ဆိုးမာနကရပြန်လို့ရှိရင်လည်းငါလိုရှာနေပွေနေတာရှိရလားငါလိုတိုင်းနေတာနဲ့နေနေတာရှိရလားဆိုတော့မာနကလည်း တက်လာပြန်တော့အိပ်ပျော်တဲ့ပုဂ္ဂိုလ်တွေပဲမှန်ပါဗျာပညာရည်ဟူသောနိုးခြင်းဖြင့်နိုးပါရဲ့လားမနိုးပါဗျာဩဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေအိတ်ချိန်နဲ့နိုးချိန်ဒီကားလို့ဆိုရင်ဖြင့်အထင်ရှားကြည့်ပါလားမှန်ပါဗျာဒါကြောင့်ဘုရားသခင်ကိုရမကြီးကငါသည်အဝိဇ္ဇာရည်သောအိပ်ပျော်ခြင်းမှနိုးပြီးဒီကာလလာလို့ဘုရားဖြစ်သူရောက်ခဲ့တယ်ဆိုတာလေဘုရားတိုင်းဟောတဲ့တရားဖြစ်နေသောကြောင့် ဒကာဓမ္မတွေယနေ့ဖြေပိုင်းမှာသံဝေကအားဖြင့်၎င်းအမှန်အားဖြင့်၎င်းဥပအောင်တို့ဟောလိုက်တယ်နော်မှန်ပါဗျာဒါရသမီးရှိပါရဲ့အခုပေါ်တဲ့အရေးတွေလိုက်နေကြလို့ရှိရင်ဖြင့်တဲ့ဒါအိပ်ပျော်သောပုဂ္ဂိုလ်ပဲဘာလို့တော့အဝိဇ္ဇာတဏှာတို့၏အလုပ်ကိုဗျဘာဆိုကြမလဲအဝိဇ္ဇာတဏှာတို့၏အလုပ်ဆိုတော့ခရကဘယ်ထဲသွန်းလိုက်ပါလိမ့်အိပ်ပျော်နေတဲ့ပုဂ္ဂိုလ်ဟာ ဒကာရမတို့မရဏဆိုတဲ့ရေကတော့လူတိုင်းတိုက်ချမှာမို့လာမှာပဲသူ့လည်းသူ့မရဏရေနဲ့ကို့မှာလည်းကို့မရဏဆိုတဲ့ရေကြီးကတော့ဖြင့်ဒီမျိုးရှိဒီနယ်ရှိနောက်မွေးတဲ့လူရောအရင်မွေးပြီးသားတွေရောဒကာအောင်အကုန်တိုက်ချမှာအကုန်သတ်မယ်ဆိုတာကတော့ဖြင့်တန်တရားမရှိကြနဲ့ပေါ့ဗျာအိပ်ပျော်နေတဲ့ပုဂ္ဂိုလ်ရေတိုက်ချလိုက်တဲ့အခါကျတော့မဲခင်ဖောင်ကြီးကလည်းမလုံဘူး လက်မဲ့မျောရတဲ့ခါကျတော့ရေကြီးကတန်တန်လက်မဲ့ကလည်းမျောရပြန်ဆိုတော့ရေစီမံကလေးခံရလို့ဝဲရဲလည်းရောက်ဝဲစီမံကလေးခံရလို့အောက်ငရဲကိုလည်းရောက်ဆိုတာညင်းပွေရလူသေးဩဒါဖြင့်ဒကာဓမ္မတို့ရောင်းတိုင်းဝဲတိုင်းနေတိုင်းထိုင်တိုင်းဒကာကျွဲတာဘုရားသခင်ကိုရမကြီးဉာဏ်ပညာနဲ့ကြည့်လိုက်တော့အဲ့နေတဲ့အလုပ်လို့မှတ်လိုက်စမ်းပါပါဘုရား အယောင်ဝဲလုပ်တွေတာယသမီးရှိဝါရဲ့လုပ်တွေဘယ်လိုဆုံးဖြတ်ရချပါအိတ်နေတဲ့အလုပ်ပါဗျာအိတ်နေတဲ့အလုပ်မျိုးရေကမလာဘူးလားလာနေသလားလာပါဗျာအရင်မှတည်းဒီအလုပ်လုပ်ရင်းနဲ့သေသွားတဲ့လူတွေလည်းတကတစ်တုံမြင်မှုပါလိမ့်မယ်ဒါရေတိုက်ချသွားတာဗောဗျာမရဏဆိုတဲ့ရေကြီးကတိုက်ချသွားတော့ဒကာဓမ္မတို့ဖုံးကမရှိအင်းဒါဖြင့်ရေရှိမှန်းလို့ခံပေါ့ဗျာမှန်ပါဗျာ မရဏရေစီမံလို့ခံရတော့ဒကာရမတို့ခိုးခိုးရကလည်းမရှိဆိုတော့မရဏရေကစီမံလိုက်တဲ့ဥစ္စာကဝဲရဲပို့လိုက်ပါအဲဝဲရဲဆိုတော့အာသဝဆိုတဲ့ဝဲရဲပို့လိုက်အာသဝဆိုတဲ့ဝဲရဲဒီကလည်းရှင်ပို့လိုက်ပြီးဆိုမှဖြင့်ဝဲဆိုတာလှဲ့လှဲ့ဆိုတာလှဲ့ပါများမြုပ်မြုပ်ရကနေအောက်ရောက်သွားတော့ဗယံပရာနဲ့ပဲတဲ့ဒကာဓမ္မတွေနေကြထိုင်ကြတော့မယ်ဆိုတာပြန်အမှန်ပေါ့ဗျာမှန်ပါဗျာ သဘောပါကြဩဒါဖြင့်သာယသမီးရှိပွားရေးလိုက်စားပြီးကာလဒီနေ့ချမ်းသာနုံနုံဒီနေ့ချမ်းသာနုံနုံပြည့်စုံနုံနုံနဲ့ရေလို့ရအသက်ဘေးကင်းရဖြစ်တဲ့မက္ကံဖောင်ကြီးကိုကိုယ်ပိုင်ရအောင်လုပ်မထားမှုကိုယ်ပိုင်တွဲဆက်ပြီးဒီကလာဆင်မထားမှုပါတကယ်ကျွဲအယုတ်ဆိုးလွန်းတယ်မှန်ပါဗျာဒကာရမတွေဘယ်လိုဆိုကြပါမယုတ်ပါဘူးဗျာစဉ်းစားပါစဉ်းစားပါဒကာရမတို့ ဒီခုပြောနေတဲ့အရေးဟာဘုန်းကြီးကတန်ဆာရှင်ပြောတဲ့အရေးလို့လေဒကာရမတွေကမှတ်ပါနဲ့အားလုံးကိုသက်ဆိုင်နေလို့ဘုရားကဟောခြင်းဖြစ်ပါတယ်ကဲဒါဖြင့်ဒကာရမတွေရေလားနေဗလားမလားဘူးလားမလားပါဗျာမရဏဆိုတဲ့ရေကြီးရလေဒီတိုင်းယနေ့လားနဲ့ပြန်လားတွေကမပါဘူးပါလို့မက္ကန်ဖောင်ကမပြီးသေးခင် မက္ကန်ဖောင်လည်းမရှင်ပဲနဲ့မက္ကန်ရှိပါလို့မလုပ်ဖဲနဲ့ ဒီတိုင်းပဲမျောကြရမယ်ဆိုတော့ဖောင်မရှိတဲ့ပုဂ္ဂိုလ်မျောရောမှုသည်တရားဓမ္မတို့ခိုးခိုးရမယ်မျောမှုပေါ့မှန်ပါဗျာသဘောပါကြမှန်ပါဗျာဗာမျောမှုတယ်ဗျခိုးရမယ်မျောမှုပါဗျာခိုးခိုးရမယ်မျောမှုဆိုတော့လမ်းမှာလည်းဘာမှခိုးခိုးရမရှိအင်းရေးစီမံတယ်လို့ခန္ဓာကြီးကလိုက်ရလိမ့်မယ်မလိုက်ရဘူးအင်းမရဏစီမံတယ်လို့ခန္ဓာကြီးကလိုက်ရတော့တရားဓမ္မတို့မျောကျင်တယ်လို့မျောမျောဗာမျှဝဲရဲရောက်ဝဲရဲရောက် ဝဲလေလမကလည်းမြုပ်တဲ့ထဲရောက်ဒါကြောင့်မျိုးချင်းမြုပ်ချင်းလို့ဟာမဲ့ခင်ဖောင်မရှိတဲ့ပုဂ္ဂိုလ်ဤအလုံးဝိပဿနာအလုံးမရှိသောပုဂ္ဂိုလ်ဤအလုံးလို့မှတ်လိုက်စမ်းပါမှန်ပါဗျာတပတ်ကြဝိပဿနာအလုံးမရှိသောပုဂ္ဂိုလ်ဤလောကဖြင့်မျောခြင်းနဲ့မြုပ်ခြင်းမရှိမှန်ပါဗျာတခါကျွယ်ကောင်းကောင်းသဘောပါလားမှန်ပါဗျာအားလုံးတရားဓမ္မတွေယနေ့လေးလေးစားစားနဲ့ပဲ တံဝေကလည်းဖြစ်စေတော့မှန်လဲမှန်စေတော့ဘုရားသခင်ကိုရမကြီးပါဠိတော်ကိုကြည့်ပြီးဒီကလာဓမ္မဗရမလာတဲ့အတွက်တံဗုဒ္ဓပတုကမ္မတံဗျာတတမာနသန္တံသုတ်တံကာမမဟောကောဝမေစုအာရယကိစ္စတိဆိုတဲ့ဂါထာကိုမြန်မာလိုရှင်းပြီးဒီကလာပြခြင်းဖြစ်ပါတယ်လို့မှတ်ကြမှန်ပါဗျာဒါဖြင့်ရေလာမှာသိကြနေတဲ့ပုဂ္ဂိုလ်တွေဘာရေးကြည့်ပါလိမ့်မလဲဆိုတော့ကိုယ့်အသက်ကယ်ဆယ်ရေးရေးရှိတယ်မှန်ပါဗျာ ကိုယ်တက်ကယ်စေရေးဆိုတာလေမျောပေါင်းဆံပေါင်းတို့တွင်မျောတဲ့ဥစ္စာကတော့ဖြင့်တရားဓမ္မတို့မိစ္ဆာဖောင်ကြီးတာခင်ဗျားတို့ဆင်နေကြမယ်ဆိုမျောမှာပဲမှန်ပါဗျာတမာဖောင်ကြီးကိုဆင်ကြမယ်ဆိုမြင်ဆံတဲ့ဖုံဖြစ်ပြီးကြလားနိဗ္ဗာန်တောင်ကန်းကိုဘယ်ဘယ်ဒီဘယ်ကြရမှလည်းတက်ပြီးဒီကလာတ attva တွေမနှိမ့်ဆက်နိုင်တဲ့အခြေအနေရအောင်ယနေ့ပြင်ဆရာဘုန်းကြီးဒီ အိတ်ရှင်းမှနိုးကြပါတော့နိုးပြီးဒီကလာဖောင်ဆင်ကြပါတော့ဒါကူများစွာတောင်းပန်တဲ့နေပဲလို့မှတ်ရမှန်ပါဗျာအိတ်ရှင်းမှလည်းပါတော့နိုးပြီးဒီကလာနိုးရုံနဲ့လည်းမပြီးသေးဘူးတရားနာတာနိုးတာပါပဲနိုးရုံနဲ့လည်းမပြီးသေးပါဘူးမကင်ဖောင်ခန္ဓာကိုယ်ရဲ့အရောက်ဆင်ကြပါအောင်ဆိုတာကိုလည်းလေးစားစွာနဲ့ပဲတိုက်တွန်းပါမှန်ပါဗျာတိုက်တွန်းတယ်မတိုက်တွန်းတယ်တိုက်တွန်းတယ်ပါဗျာဘာကြောင့်လုံးလို့ဆိုတော့ ဖော်မပြောလို့ရှိရင်တော့အော်သူများလည်းဒီလိုလောက်ကင်စားတော့နေတာပဲတို့လည်းဒီလိုလောက်ကင်စားစားတော့တဲ့အလုံးမှမလုပ်ရင်ဘယ်ဖြစ်မလို့လူတဲ့နေတဲ့ဥစ္စာလူလိုတော့လောက်ရမှာပေါ့အော်ဒါကမျက်စိမမြင်မတဲ့လူကျန်အတုခိုးတာပေါ့ဘယ်လိုဆိုကြပါမျက်စိမမြင်တဲ့လူကျန်အတုခိုးတာကိုတကယ်ကျွယ်တော့အသားမယူလိုက်ပါနဲ့ အခုတုခိုးနေတဲ့အိဗယ်ရှင်းကြပါဗျာဘယ်လိုများတုခိုးကြပါလဲအဲဟိုရင်လည်းရကန်းနဲ့လောက်ကင်စားဟိုရင်ကလည်းဈေးဆိုင်နဲ့ရောက်လောက်ကင်စားတောင်းတာလူဆိုတာဒီလိုပဲလောက်ကင်စားတော့နေတယ်အလုံးမရှိလို့ရှင်မခက်ဘူးလားအဲမခက်ပါဘူးလို့ခွန်ကြီးဖြေတယ်ဟောင်းမရှိမှခက်ပါတယ်တပည့်ကြအလုံးမရှိလို့မခက်ပါဘူးတရားဓမ္မတို့ဖောင်းမရှိမှခက်ပါတယ် ဘာကြောင့်လဲဆိုတော့ရေလာနေတာပဲအလုံးမရှိဘာကိစ္စရှိတုံးဖောင်ရှိဖို့ဖောင်မရှိရင်သာခက်တာပေါ့မှန်ပါဗျာခဲတာဖြင့်တခါကျွဲတော့ယနေ့ကစပြီးတကလာကိုပိုင်ဖောင်ဆင်ကြပါတော့မှန်ပါဗျာဘယ်လိုများသတိပေးပါလိမ့်ကိုပိုင်ဖောင်ဆင်ပါကိုယ်ပိုင်ဖောင်ဆင်းပြီးဒီကလာကိုယ်ပိုင်စင်းနေပြီးဒီကလာကိုသာလင်မရဏလွတ်ရာ ရှောင်ကြပါတော့ဒါဖြင့်မရဏဆိုတာကသေခြင်းအမရဆိုတာကမသေးရမှန်ပြည်နိဗ္ဗာန် ဩဒါဖြင့်ဒီရည်ကြီးလို့ဖို့ရရေးကဖြင့်မက္ကံဖောင်မတပပို့မဲ့လူဆောင်မဲ့လူတို့မှာကဲမဲ့လူယူမဲ့လူမရှိတော့ပါလားအဲ့ရကနိုးမတော်တော့မယ်ဆိုပြီးဒီကရမက္ကံဖောင်အဖြစ်ကိုဖြင့်ဒကာရမတို့လှုပ်ဖြစ်အောင်လှုပ်ကြပါမှန်ပါဗျာသဘောပါကြမှန်ပါဗျာသမင်းညာရေလို့ဘုန်းကြီးဒကာရမတွေဒီစကားကိုမယူလိုက်နဲ့နော်မှန်ပါဗျာဥပအောင်သမင်းညာလားဗျာမှန်ပါဗျာ သံမြင်ညာလို့ဒကာဓမ္မတွေအခုပြောနေတဲ့စကားကိုနားမလည်လည်းမရှိပါနဲ့နားလည်အောင်လည်းပြောနေပါတယ်။အော်ဒီရေးဟာသာယသမီးရှိပါရဲ့လိုက်နေတဲ့ရေးဟာဝိဇ္ဇာတဏှာတို့ဤအရေးဖြစ်လေသောကြောင့်ဒါအိပ်ပျော်နေတဲ့အလုပ်ပဲ။မှန်ပါဗျာ။ဥပဒနာနဲ့ခန္ဓာ၅ပါးတစ်ပါးပါဖြစ်ဖြစ်ရှိပြီးဒီကလာမဂ္ဂင်တွေဝန်ထဲရောက်နေတဲ့လောကတော်ပြန်မဂ္ဂင်ဖောင်ကြီးကိုမတရားဆန်းတဲ့ဖောင်ကြီးကိုကိုယ်ပိုင်လုပ်ပြီးဒီကလာကိုယ်ပိုင် အသေးရှောင်းနေတာရှောင်ဖို့ကိုအစင်းသင့်ပြင်းနေတာဘာလားလို့ဆိုရင်မှန်တယ်ပဲဆုံးဖြတ်ချက်ချမှန်ပါဗျာတခါကျွေတာပြန်အရေးကြီးတာအရေးကြီးပေါ့ဗျာအရေးမကြီးတာဘုန်းကြီးတို့တရားဓမ္မတွေကချိတ်ပြီးဒီကလာထားလိုက်ပါအောင်ဆိုတာကိုသတိပေးလိုက်ပါတယ်ဒါရင်တာယသမီးရှိပါရဲ့ရောင်းဝယ်ဖောက်ကားရဲ့ဟူတွေ့ပြီနိုးတာလားအိတ်တာလားအိတ်တာပါဗျာဥပဒနာလုံးလုံးနေတဲ့ပုဂ္ဂိုလ်ကနိုးတာပါဗျာ ဒါရင်နိုးနေတဲ့ပုဂ္ဂိုလ်ရေတိုက်မှန်နဲ့ဟုတ်လားဖောင်းဆင်းနေတဲ့ပုဂ္ဂိုလ်ရေတိုက်လို့ရှိရင်ဖောင်းဆင်းနေတဲ့ပုဂ္ဂိုလ်ကဖောင်းရှိလို့အန္တရာယ်ကင်းမနေ့ကသာရသမီးရှိပွားရေးရီဟူသောအိပ်ပျော်ခြင်းနဲ့အိပ်ပျော်နေတဲ့ပုဂ္ဂိုလ်ကဖြင့်ဖောင်းမရှိလို့လက်မဲ့မျိုးမျောရကန်နေဝဲရဲရောက်ရောက်ရကန်နေပြီးမြုပ်ဖို့သာရှိတော်တယ်ဆိုတာဒီရေးတဲ့ကြီးတာတော့ဖြင့်တကယ်ကျွဲတကယ်တက်တကယ်အောင်လို့မရှိဘူးဒါဖြင့်ဒကာရမတို့ မဲခင်ဖောင်ဆိုတာလေပြောပြမဲ့လူရှိမှလဲကိုအန္တရာယ်ကင်းလို့ဘေးကင်းအောင်ကယ်ဆယ်မဲ့ဖောင်ဟာလုတ်တတ်တာဒီတိုင်းတို့မဲခင်ကြီးရပါလို့ဤမဲခင်ဖောင်ကြီးကိုစိနေမိတ္တကလာနိဗ္ဗာန်မြို့ကြီးကဆန်တဲ့ရပါလို့ဤဆိုယုံနဲ့လေရတာမဟုတ်ပါဘူးကိုယ်တိုင်ဆင်ပြီးဒီကလာကိုယ်တိုင်စီးပြီးဒီကလာလုံးမသာလင်တရားဓမ္မတို့ရမယ်လို့ဖြစ်နေသောကြောင့်အခုတရားဓမ္မတွေခွန်ကြီးများကသတိပေးကြတာက ဓမ္မတို့ခင်ဗျားတို့အယောင်းဝယ်ကောင်းတဲ့ဘုန်းကြီးဖြင့်ကြမ်းမှချမ်းသာမှုတော့ဝမ်းသာပါရဲ့အဲ့ကျူးတယ်လို့ထင်တာပဲမဆိုရဘူးလားအယောင်းဝယ်ဖြင်းမြန်နေပြန်တော့လေအေးဒါဆိုင်လေးပိတ်ပြီးဒီကကဒီတိုင်းနေမယ်ဆိုလို့ရှိရင်လည်းနောက်လာမဲ့ဈေးကောင်းလေးကြလို့ရှိရင်လည်းဆိုင်မရှိမှန်းသိတယ်ဘယ်သူမှမိတ်ဆက်လာမှာမဟုတ်တော့မျောလင်းစောနဲ့ပဲတခါနေပြန်တော့လေမကောင်းတဲ့ခင်ဗျားတို့အိတ်နေတာပဲ ပါဗျာကောင်းတယ်မရှိပါဗျာဒါဖြင့်ဘယ်တော့မှနိုးတဲ့မရှိတော့ဘူးဆိုလို့ရှိရင်ဘယ်တော့မှကိုယ်ဖောင်ကိုလှုပ်ဖြစ်တယ်မဲ့အချိန်မရှိတော့ဘူးမှန်ပါဗျာရှိပါဦးမလားရှိပါဘူးအဲ့ဒါတော့ဆိုရင်ကြီးဖြစ်နေတော့ဒီနေ့တော့လေတကယ်ပြောဘာလုံးမှာတော့တကယ်တက်ဘာလုံးမှာတော့အိုးဖောင်မစင်နိုင်သေးဘူးဖျက်တာယသမီးရှိပွားရေးပဲလှုပ်အောင်အိပ်ရအောင်မဖျက်ဒီနေ့တော့လေဘာလုံးမှာတော့ဆိုအိပ်ရအောင်မဖျက် နောက်တနေ့ဘာလို့မှာတော့မေးပြန်တော့လဲဩရေတွေကခမရလည်းပဲရောက်နေပြီခမရကအိတ်သုံးရှိသေးတယ်ကိုပိုင်ဖောင်းလည်းမရှိသေးခမရသိခြင်းဆိုသိခြင်းလို့လားလို့ဒီပြန်လည်းမေးစရာမရှိတော့ဘူးမှန်ပါဗျာဒါပဲမေးရတော့မယ်ဆိုတာသဘောပါမှန်ပါဗျာအဲ့ဒါကြောင့်ခွင်းတို့တရားဓမ္မတွေဟာမသိသောပုဂ္ဂိုလ်ကပြောဆိုနေတာတွေကို အတုခိုးပြီးဒီကလာတည်သောပုဂ္ဂိုလ်ကအန္တရာယ်ကင်းဖို့ဘေးရှင်းဖို့ရှောင်ပါဆိုတာကိုအေးဆက်ဆက်လုပ်နေတာလောက်ကိုယ်မိုက်ထူပြောတာဖြင့်တကယ်ကျွယ်မရှိဘူးမှန်ပါဗျာညာရောက်ကြဗလားမှန်ပါဗျာသံမြင်ညမဟုတ်ပါဘူးလို့သတိထားလိုက်စမ်းပါမှန်ပါဗျာအလွန်လွန်ရေးကြည့်တဲ့စကားနှခွန်းပါလားဖုန်ရှိမှလွတ်ကင်းမှာပါလား မသေးရမှန်ပြီနိဗ္ဗာန်ဆိုတာမဲခင်နဲ့မှသွားလို့ရတယ်နော်မှန်ပါဗျာရှင်းချင်းလေးရင်နဲ့သွားလို့မရပါဘူးဗျာအဲ့ဒါကြောင့်မဲခင်ဖောင်မကိုပိုင်မရှိလို့ရှိရင်ဘုရားသခင်ကိုရမကြီးကဖြင့်မင်းတို့အသေးလို့တဲ့နေရာဌာနလည်းမင်းတို့ဟာမရောက်နိုင်တော့ပါဘူးဗယံမရာမြို့ပြီဗယံမရာမင်းတို့ဒီနေချင်းစိုးနေချင်းစိုးလမ်းသာမင်းတို့ရောက်တော့မှာပဲဆိုတာမြင်တော်မူသောကြောင့် မဲခင်ဖောင်သေးဖြင့်ရှင်ပြအောင်ရှင်ပါဆိုတာကိုဓမ္မဝရပါဠိတော်မှာတိုက်တွန်းတကယ်ကျွဲတကယ်မှာကရုဏာတော်ယင်ကြီးဖြစ်နေလို့ပြောတာနော်မှန်ပါဗျာဘုန်းကြီးများကလည်းဘုရားကြီးကရုဏာတုလိုက်ပြီးဒီကလာတို့လည်းသိသလောက်နဲ့ဒုက္ကရုဏာနဲ့တို့ကဲတင်မာတော်ကိုဆိုပြီးဒီကလာခမည်းတော်အိပ်ပေမဲ့နေတိုင်းနှိုးပေးနေမှန်ပါဗျာခမည်းတော်ကတော့အိပ်တာပဲအင်းနှစ်ပြန်ပါလို့မှာတော့အယောင်းပဲတစ်ပတ်ပါလို့ပါတော့ပြောကြဆိုကြနဲ့ ခဏကဘာလုံးမှာတော့ဆိုခဏကလည်းကိစ္စတွေကမပြင်းပြတ်တာတွေကရှိသေးတယ်ဒါတွေဟူသေးရကအိပ်ပျော်ခြင်းဖြင့်အိပ်ပျော်နေတာပဲလို့မှတ်ရမှန်ပါဗျာသဘောကျကြဒါဖြင့်အားလုံးကဓမ္မတို့အိပ်တွေကိုရဆဲပြီးဒီကလာအနိုးပဲလှဲလိုက်ပါအောင်ဆိုတဲ့ဥစ္စာတိုက်တွန်းရပြန်တယ်မှန်ပါဗျာရှင်းမလားရှင်းပါဗျာကောင်းပြီဒါဖြင့်ဘုန်းကြီးတို့ဓမ္မတွေဒီတိုင်းနဲ့ပဲချိန်သာကုံလို့ရှိရင်ဖြင့်ဩခမရတို့ စုထားတဲ့ပစ္စည်းကလည်းခမည်းတော်မကယ်တဲ့ပြင်မှာဒိဋ္ဌဘုံကိုပဲသူကမျောသေသေးချမ်းမဲ့နဲ့ဒိဋ္ဌဖြစ်အောင်မျောချလိုက်အဲလောဘဒေါသတွေကလည်းငရဲရအောင်ပဲမျောချလိုက်မောဟဆိုတာလည်းတိရစ္ဆာန်ဘုံရအောင်မျောချလိုက်ဩဒါဖြင့်သူအိတ်နေခဲ့လို့ဒီဘုံဒီဌာနညှိုရင်ရောက်လာတာကိုလို့မဆိုနိုင်ဘူး။မှန်ပါဗျာ။ဒါဖြင့်ဒကာရမတို့အိတ်ချိန်လားနိုးချိန်လား တွေ့ပါဗျာနောင်ငွေတွေတော့ဆရာသမားနဲ့လည်းမတွေ့တော့ပါဘူးတကယ်ကြွယ်သာသနာရေးကလည်းမရှိတော့ပါဘူးရှိပြန်လဲအောက်တန်းတရားတွေသာရှိနေမယ်ဆိုလို့ရှိရင်လည်းဥပအောင်ခက်ဘူးမခက်ပဲဘူးလားဒါကြောင့်ခွန်ကြီးတို့ဓမ္မတွေယခုချိန်ကစပြီးကြတာကကျွဲရှေ့ပိုင်းမှာနှိုးချိန်နှိုးပါတော့နှိုးပင့်မဲ့လူလည်းရှိပါသေးတယ်မှန်ပါဗျာ နှောင်ကြတော့နှိုးပေးမဲ့လူကိုပဲတကယ်သိရှိလိမ့်မယ်လို့ဘယ်တော့မှမအောင်မင်းဘူး။ဘာဖြစ်လို့တုံးဆိုတော့ဟောဒီမေကမွေးလာတယ်ဒီမေတတ်တဲ့ပညာပဲရောင်းနေဝယ်နဲ့တောင်သူဖြင့်တောင်သူလည်းသမားသားသမီးဖြင့်တောင်သူလည်းသမားလို့ကိုပဲသင်လို့တော့အိတ်ဖက်သင်လို့တယ်။အင်းရောင်းဝယ်သမားဖြင့်လည်းသူသားသမီးကိုအရောင်းဝယ်ပဲသင်လွတ်လိုက်ပြန်တော့အိတ်တာပဲသင်လွတ်တယ်။နိုးတာပါရလား။သူတို့ပါတဲ့နိုးတာလေးကလည်းမင်းပွေရင်လူတာပေါ့ကွာ။ ရှေ့ရသရင်လာပြီလာကဥပုပ်ဆောင်တာပေါ့ကွာဒါလေးကလည်းမက္ကန်ဖောင်ထဲမှာသူကအရင်ဖြစ်တဲ့အရင်တွဲရမယ်ဖောင်မှမဟုတ်ပဲနောက်မှသီလဆိုတာနောက်မှဝင်လာတာရှေ့ဥစွာငါးလုံးတွဲပြီးမှရှစ်လုံးဖြစ်မှာကိုအဲ့တော့ဒါလေးတော့ကလည်းတွဲလို့လည်းမဖြစ်သေးတော့ ဒီဟာလေးကလည်းခင်ဗျားတို့ခိုးလောက်အောင်စီးလောက်အောင်အန္တရာယ်ကင်းလောက်အောင်ကတကားကြွယ်တကယ်စင်စစ်မဖြစ်သေးမှန်ပါဘူးဖြစ်ပါမဖြစ်ပါဘူးမဖြစ်သေးတော့လူသေးတဲ့ဖြစ်တွေကများမနေဘူးမှန်ပါဘူးအေးဒါကြောင့်ဩနဖုဘောလက်တင်ပြီးစဉ်းစားပါယနေ့တရားဩငါနဲ့ပြန်ပါလို့မှာတော့တပက်ကံကပါလို့မှာတော့ခဏကံကပါလို့မှာတော့ကိုကိုကိုနဖုဘောလက်တင်စဉ်းစားဩငါဒီကားလို့ရှင်ဘုရားသခင်ကိုရမကြီး ညံသွားနဲ့ကြည့်လိုက်တဲ့အခါအိတ်တဲ့အလုပ်ကြီးငါလုပ်နေပါလားနိုးတာကိုမပါပါလားနိုးမှသာရင်ဖောင်ဆင်ပြစ်တယ်မနိုးတဲ့ပုဂ္ဂိုလ်ဖောင်ဆင်ပြစ်တယ်လို့ထုံးစံရှိပါရဲ့မရှိပါဘူးအဲ့ဒါကြောင့်အလုပ်လုပ်မယ်လို့ကြံလို့ရှိရင်ပဲအိတ်မှာအိတ်အိတ်တဲ့အလုပ်လားနိုးတဲ့အလုပ်လားဆိုတာကိုလည်းဝေဖန်ပြီးကြလားအိတ်ချိန်နဲ့နိုးချိန်လေးကိုဖြင့် ဖွဲကြဝေဖန်ပြီးကာလသိကြပါဆိုတာတရားမဟုတ်မီရှေ့ဖို့ကာလမှာကိုကိုကိုဝေဖန်နည်းကိုပြောလိုက်ပါတယ်မှန်ပါဗျာဝေဖန်တတ်ပလားမှန်ပါဗျာခဲဒါဖြင့်သာယသမီးဇီဝရေလည်းလိုက်နေတဲ့အချိန်ကျတော့ဘာချင်းဆိုကြမယ်သိကြပါဗျာအင်းခန္ဓာကိုယ်ဉာဏ်လည်းပြီးဝိပဿနာရှုနေတဲ့အချိန်ကျတော့သိကြပါဗျာဟောအဲ့ချိန်လဲဒကာဓမ္မတို့ ရေလာနေတာပဲမှန်ပါဗျာနိုးစဉ်ရေလာတဲ့ပုဂ္ဂိုလ်နဲ့အိပ်ရှင်ရေလာတဲ့ပုဂ္ဂိုလ်နဲ့အင်္ဂရကင်းမှုကအတော်ကွာပါလိမ့်မယ်မှန်ပါဗျာတခါနိုးနေတဲ့ပုဂ္ဂိုလ်ကလည်းဖောင်းပါရှင်ပြီးကြတာပြီးပြီးသားဖြစ်နေနေမယ်ဆိုရင်တော့ပြင်ကြံတဲ့ပုဂ္ဂိုလ်တွေကမ္မတကပဲနိုးလို့ဖောင်းရှင်တဲ့ပုဂ္ဂိုလ်သာလည်းလူရေးကျွရေးချမ်းသာရေးသူ့မှာသာကိုယ်ပိုင်ရတော့တယ် မဆုံနိုင်ဘူးလားအဲ့ဒါကြောင့်ခင်ဗျားတို့အိတ်လာတဲ့ရက်ပေါင်းဘယ်လောက်ရှိပြီလဲလို့မေးလို့ရှိရင်ကလေးသူငယ်လူမဲကလည်းအိတ်လာခဲ့တယ်ပညာသင်လုံးကလည်းအိမ်တော်ကြီးသားလို့တည်တော်ကြပြန်တော့တယ်အိမ်တော်သားကြပြီးဒီကလာတကားကိုကိုကိုယ်နဲ့နေကြမြန်တော့ကောဂိုင်းဒါပြန်အိတ်တဲ့ချိန်ကမြပြီးနိုးတဲ့ချိန်ကနေတော့နိုးတဲ့အချိန်မြန်မြန်ဆင်လိုက်ရင်လည်းဒီဖုံဖြစ်ပါသေးတယ်အလုံးဝမဆင်တော့ပါဘူးဆိုရင်ဖြင့် ဘယ်လိုပိဋိတ်တွေရုပ်ပြီးကြလားဘယ်လိုအမြဝေညာတော့လဲမျောချက်မြုပ်ချက်ကတန်လွန်းလို့သာဓုခေါ်ခြင်းမပေါ်နိုင်ဘူးပေါ်နိုင်မလားပေါ်နိုင်ပါဘူးအဲ့ဒါလေညာနဲ့လက်ကြည့်မှာဩငါနဲ့ဒီလိုဆရာကောင်းသမားကောင်းနဲ့သာမတွေ့တော့ဘူးဆိုလို့ရှိရင်ဖြင့်ငါတော့ကိုကျိုးနေတာဖြင့်မရှိတော့ဘူးဆိုရိုက်ဘူးလားအခုတို့ချိန်နဲ့အဲ့ချိန်တရားဓမ္မတွေကွဲကြပါဘူးဒါရင်ဒါဖြင့် နိုးချိန်မှာဒကာရမတို့ဘာလုပ်ရမလဲဝိပဿနာရည်သောမဲခင်ဖောင်ကြီးရှင်းရမှာဗျာဝိပဿနာမဲခင်ဖောင်ကြီးရှင်းမှသာလင်းတဲ့ဒကာရမတို့လောကုတ္တရာမဲခင်ဖောင်အစ်စ်ဖြစ်လာမယ်မဟုတ်လားကောင်းပြီဒါဖြင့်ဒကာရမတို့ဖောင်ဆင်းတဲ့ဤကိုပဲနိုးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ပါပြီနိုးပေမဲ့လည်းဖောင်ကိုပဲလို့ဆင်းရမှမသိလို့ရှိရင်ဖြင့်နိုးနိုးနဲ့မျောရလို့ရှိရင်လည်း ဒါနနိုးသီလနိုးလောက်နေတော့မျောမှာပဲမျောပဲဘူးလားမျောပါဗျာမဲခင်ဖောင်ကြီးမှမရသေးသေးကလပတ်လုံးဖြင့်ဒကာရမတို့စိတ်အေးလက်အေးနဲ့နေဖို့ရအရေးဝေးပါသေးတယ်ဆိုတာဆုံးဖြတ်ချက်ချမှန်ပါဗျာပေါ်ကြဗလားမှန်ပါဗျာဒါရင်ဒကာရမတွေမဲခင်ဖောင်ဆင်ကြဆိုတော့နော်မှန်ပါဗျာမဲခင်ဖောင်ဆင်ကြဆိုတော့ဆိုတော့အရေးကြီးတဲ့ဒီနေ့ထူးခြားတဲ့သုတ်တုတ်ဖယ်ဒကာရမတွေမနေ့ကတရားဆက်ချမ်းပြီးတကလား သီးသန့်တရားပဲဟောပါမယ်မှန်ပါဗျာဘုရားသခင်ကိုရမကြီးဒီကုရုတိုင်းမှာသရင်သုံးပြီးဒီကရာနေတဲ့အချိန်မှာယန်းတွေကဝိုင်းပြီးဒီကရာတရားဓမ္မနားမယ်လို့စောင့်ပြီးနေတဲ့အချိန်ဘုရားသခင်ကိုရမကြီးကလည်းသူဟောကျင်တဲ့တရားကိုယန်းတွေမဲပြီးဒီကရာစကျင်တာနဲ့ယန်းတို့မင်းတို့ဒီကားလို့ဆိုရင်အတွင်းများသုံးတတ်ကြပါရဲ့လားကွာထပြီးဘုရားကပဲမေးလိုက် ယန္တုမင်းတို့ခန္ဓာကိုယ်အတွင်းသားထဲမှာသုံးသပိရိကလာရှင်းရှင်းပိရိကလာများကြည့်ကြပါရဲ့လားလို့မေးလိုက်မေးလိုက်တော့ယန္တဘကသင်္ကန်းလေးလဲတဲ့ထိုးပြီးပြီးတော့ဒီကားလို့ရှင်ဖျားအတွင်းမှာသုံးသပ်ပါတယ်ဆိုတော့ဗာများသုံးသပ်တုံးกว่าလို့ဘုရားကပဲဆက်ပြီးမေးလိုက်တပိတော်ဒီဗျာ32ခုထာတာအနုလောမပလီလောမနဲ့ခန္ဓာကိုယ်ကြီးက32ခုထာတာရှိတယ်ဒါပဲရှိတယ်တခြားမရှိဘူးလို့ဒီလိုသုံးသပ်နေတယ်ဆိုတော့ ဩဘုရားသခင်ကိုရမကြီးကထိုက်တန်တော့တော့ဟုတ်ပါရဲ့မဲ့ခင်အစ်စ်ကမဖြစ်တာနဲ့သူ့စိတ်ထဲမယောင်ရဲဘူးသုံးစင်းခွက်တာသားနော်ဒါနဲ့ညီတော်အနန္ဒာလည်းအနာရှိတော့ဩဘုရားဒီရန်လျှောက်တဲ့ဥစ္စာဘုရားအဘောမကြပါလားဘုရားလိုတော်နဲ့အတော်ကွာချားနေပါလားဆိုပြီးညီတော်အနန္ဒာကအနာကနေပြီးဒကာဓမ္မတို့လျှောက်နော်အရှင်ဘုရားတဲ့အရှင်ဘုရား သုံးသပ်ကြရပါရဲ့လားလို့ရှင်ဘုရားကမဲတဲ့စကားကိုတခြားသောပုဂ္ဂိုလ်တို့ကသုံးသပ်ပါတယ်လို့ဆိုညာတော်လေတဲ့အရှင်ဘုရားဤလူရင်းချက်ကိုတော့အရှင်ဘုရားမှသိပြီဖြစ်လေသောကြောင့်အရှင်ဘုရားပြောမှအရှင်ဘုရားဟောမှသိရမယ်ပုဂ္ဂိုလ်တွေဖြစ်ပါလေအရှင်ဘုရားပဲဟောတော်မူပါဆိုတာလျှောက်လိုက်ရှင်နာဝင်လျှောက်နော်ဂိုင်းဒကာဓမ္မတို့ခမည်းတော်ကျွတ်တို့အတွင်းသုံးသပ်ရမယ်အရေးကိုဘုရားသခင်ကိုရမကြီးက ခိုင်းနေတာပဲမင်းတို့သေချာနာထောင်ကြဘယ်လိုသုံးသပ်ရမလဲဆိုတော့ဆရာငါသေချာရှင်းပြီးဒီကလာပြမယ်ဆိုတော့မဂ္ဂင်ဖောင်ရှင်းခိုင်းမှာပါပဲခိုင်းတာနဲ့မဂ္ဂင်ဖောင်မရှင်းမီမင်းတို့ဒီကားလို့ဆိုလို့ရှိရင်ကွာတဲ့အတွင်းသုံးသပ်ကြည်စမ်းပါဦးတဲ့မင်းတို့ခန္ဓာကိုယ်ထဲမှာဇရာမရဏရှိတယ်ကွာမရှိဘူးလားရှိပါပါ ဒကာဓမ္မတို့ခန္ဓာကိုယ်ရဲ့ဘာရှိပါလဲသရဏရှိပါဗျာဩဒကာဓမ္မဒီနေ့ဖြတ်ကြည့်လာတယ်သရလက်ချက်ပေါ့ဗျာမှန်ပါဗျာအဲဒီနေ့ဖြတ်သေးကန်ဒီသေရုပ်ပေါ်လာတာဟုတ်အဲဒီရလက်ချက်ပဲနောက်ကြတာလောင်းကြီးစင်းလင်းကြီးမြင်ရတာမရဏလက်ချက်ဩဒါကလူတိုင်းမှာဒီနှစ်ခုရှိမရှိရှိပါဗျာအဲ့ဒီဇေယမရဏဆိုတာမင်းတို့ခန္ဓာကိုယ်ထဲမှာရှိနေတယ်အဲ့ဒါကိုသုံးသပ်စမ်းပါကွာ တဖတ်ကြဩဒုက္ခနာကိုယ်ရင်ဇေယမရဏရှိနေတယ်ဒုက္ခနာကိုယ်ရင်ဇေယမရဏရှိနေတယ်လို့သုံးသပ်ကြစမ်းတို့အန္တရာယ်ကင်းလို့ဘေးရှင်းတဲ့အထက်တို့မပါသေးပါလားဟာဇေယနဲ့မှာဇေယမရဏလက်ချက်နဲ့ဝိညာဉ်သက်ထွက်ရမယ်ဆိုတာကလည်းသိချာနေပါဘောလားဟာလို့တွေးလိုက်စမ်းပါတဖတ်ကြ ဒကာဓမ္မတို့ဝနဲ့ခန္ဓာကိုယ်ရဲ့ပါများရှိနေပါလိမ့်။ဗျာမရဏရှိနေတယ်ဆိုတာသိကြပါ။တဏှိဖြာအိုးလာတာလေဆရာကြီးလက်ချက်တွေပေါ့ဗျာ။အဲနောက်ကြတော့အိုးရကနေပြီးမရှိတော့ဘူးတဲ့တုတ်တံပို့လိုက်ရပါတဲ့ဆိုတာဗရဏလက်ချက်ပေါ့ဗျာ။ဒါသူများကလာပြီးတတ်လို့ဖြတ်လို့လားသူများကအိုအောင်လုပ်လို့လားလို့ဆိုတော့မဟုတ်ခန္ဓာရဲ့ရှိတဲ့တရားနှစ်ခုကတတ္တိပြတာလို့သာမှတ်ကြပါ။ သဘောကျဒါဖြင့်ခန္ဓာတွေဘာရှိပါလိမ့်ဇရာမရဏရှိတယ်ဆိုတော့သိကြကြအဲ့ဒီလိုခန္ဓာတိုင်းဇရာမရဏရှိတယ်လို့တင်းနံပါတ်3တက်လိုက်စမ်းပါပြီးတော့မှဒုတိယဥပအောင်3တက်ရအောင်မလဲနော်ဩဒီဇရာမရဏတွေဒီကားလို့ဆိုလို့ရှိရင်ဘယ်ကံရလာလို့ဒီဇရာမရဏတွေတို့ကြုံရဆုံရပါလိမ့်မလဲလို့ဆိုတော့ချက်3တက်စမ်းပါဒီဇရာမရဏတွေကတို့ အဲဘ누구ရှိလို့ဒီဇာမရဏတွေပေါ်ပေါက်ပြီးဒီကလာလာပါလိမ့်မလဲလို့ဆိုတဲ့ဥစ္စာဒကာရမတွေဆက်သုံးသပ်ရမယ်မှန်ပါဗျာသုံးသပ်လိုက်တဲ့အခါကျလို့ရှိရင်ဖြင့်ဒကာရမတွေဇာမရဏဘယ်ကလာတယ်ဆိုတဲ့ဥစ္စာငါပြရင်ကိုမြကြီးရှင်းပြမေးတဲ့မင်းတို့သေချာမှတ်ကြဆိုတော့ဇာမရဏဟာဟေးတဲ့ခန္ဓာတွေကထွက်လာတာမှန်ပါဗျာဟုတ်ပြီခန္ဓာ၅ပါးကလာတာတဲ့မှန်ပါဗျာ ဒကာဓမ္မတို့ခန္ဓာကိုယ်တိုင်ဇယမရဏရှိတယ်နော်ရှိပါပါအင်းဒီဇယမရဏဘယ်ကလာပါလိမ့်မလဲခန္ဓာ၅ပါးလာပါဩခန္ဓာ၅ပါးရှိလို့ဥသေးရှိတာဘူးခန္ဓာ၅ပါးမရှိတဲ့ပုဂ္ဂိုလ်ဥသေးရှိတာဗျာရှင်းပါလားရှင်းပါဩဒါဖြင့်ဇယမရဏဒီဘုရုကြောင့်ဖြစ်ပါလိမ့်ဩခန္ဓာ၅ပါးကြောင့်ဖြစ်တယ်ဒကာဓမ္မတို့ဒါဖြင့်စဉ်းစားကြည့်ပါလားဒကာဓမ္မတို့ဇယမရဏသိတာကလည်းမက်ခင်ပဲ ဇေယမရဏဖြစ်ကြောင်းဆိုတဲ့ခန္ဓာ၅ပါးသိတာကလည်းမဲ့ခင်ပဲမင်းမဲ့ခင်ဝန်တဲ့ရောက်ရောက်လားရောက်ဘူးလားရောက်ပါဘူးအင်းဇေယမရဏသိတာလဲမဲ့ခင်ပဲဇေယမရဏဒုက္ခသစ္စာကိုပဲဒုက္ခသစ္စာသိတာကမက္ကသစ္စာဇေယမရဏဖြစ်ကြောင်းခန္ဓာ၅ပါးလို့သိလိုက်တာလဲထိုးထွင်းသိဖြစ်လေသောကြောင့်မဲ့ခင်ပဲမဲ့ခင်ဖြင့်တဖောင်ခန္ဓာကိုယ်ထဲမှာရှင်းနေတဲ့ပုဂ္ဂိုလ်ပေါ့ဗျာဩဒီလိုသိပြန်တော့လေတကယ်ကြောတကယ်သိတော့မဲ့ခင်ဝန်တဲ့ရောက် ဒါစင်ကျင်တဲ့ပုဂ္ဂိုလ်မို့မခင်ရတာမှန်ပါဗျာနိုးနေတဲ့ပုဂ္ဂိုလ်မို့မခင်ရတာမှန်ပါဗျာမနိုးတဲ့ပုဂ္ဂိုလ်ကြတော့ဒီဇယမရဏဘယ်ကလာတော့တွေးလည်းမတွေးပါဘူးအဲဒီခန္ဓာကလာတယ်လို့သိကောသိရလားမသိပါဘူးအမသိတော့တာယေသမီးရှိဝါယေတာရေးကြည့်နေတော့ဒီတွေးလုံးနေမလာတဲ့အတွက်ဒါအိပ်ပျော်နေတာမှန်ပါဗျာအိပ်ပျော်နေမဲ့ရေကတော့တိုက်မှာပဲမှန်ပါဗျာသဘောကျကဲဒါဖြင့်ဒကာရမတို့ ခန္ဓာရဲ့ဇာမရဏရှိတယ်ဆိုတာအမှန်ထင်ရှားပါတယ်အဲ့ဒီဇာမရဏကအလိုလိုလာတာလားလို့မေးတဲ့ခါကျတော့ဘယ်ကလာပါလဲဩခန္ဓာ၅ပါးရှိလို့ခန္ဓာ၅ပါးဤသောဇာတိရှိလို့ဇာမရဏလာတာပေါ့သဘောပါကြခန္ဓာ၅ပါးဤသောဇာတိခန္ဓာ၅ပါးရှိလို့ဇာမရဏဆိုတာကြီးကပေါ်ပေါက်ပြီးလာခဲ့ရဩဒါဖြင့်တို့ လူခန္ဓာနတ်ခန္ဓာဗြဟ္မခန္ဓာတွေမြတ်တို့ဒီကားလို့ရှင်ရခြင်းယူခြင်းတဲ့ပုဂ္ဂိုလ်ကြီးအလုဟာအလုဟာဖြင့်အင်းဇေယမရဏနဲ့ကျွတ်တို့ဒီကားလို့ရှင်ဖြင့်ဝိညာဉ်ချုပ်ရပါလို့ဤလို့တောင်းစုပြည့်တာပဲမှန်ပါပါခန္ဓာလိုခြင်းတဲ့ပုဂ္ဂိုလ်ဇေယမရဏလိုခြင်းတာပဲမှန်ပါပါခန္ဓာလိုခြင်းတဲ့ပုဂ္ဂိုလ်ဟာဇေယမရဏလိုခြင်းပါပါအဲဒါကြောင့်ဒကာဓမ္မတွေမသိတော့ဖះရှိမှသွားပြီးဒီကားလား လူခန္ဓာနတ်ခန္ဓာဗြဟ္မခန္ဓာဖြစ်ရပါလို့ဤဆိုတော့ဖះကပြုံးတော်မူရှာမှန်ပါပါဘယ်နဲ့တော့ဇေယမရဏဆိုတာအိုမှုနဲ့သေမှုကြီးပါလားဒါကြီးအရာတောင်းနေတယ်ဆိုတော့မခက်ဘူးလားဇုံလုံးကန်းရဲ့လို့မပြောလိုက်ရင်ကံကောင်းမှမှန်ပါဗျာမပြောတင်ဘူးလားပြောတယ်ဒီခန္ဓာဆူတောင်းရင်ဇေယမရဏရရတော့မှန်ပါကြည့်လေခု ဒီဒီနိဒာနဘကတန်ရုပ်မှာယခုဟောပါပြီဇေယမရဏဘယ်ကလာသလဲကဲဒါဖြင့်ခန္ဓာရတဲ့ပုဂ္ဂိုလ်ဇေယမရဏပါမပါပါပါဗျာဒါဖြင့်ခန္ဓာ၅ပါးဘယ်ခန္ဓာဆူတောင်းဆူတိုင်ဇေယမရဏလက်ချက်နဲ့အသက်ထွက်ရပါလို့ဒါဆူတောင်းလိုက်တာဘယ်ခန္ဓာဆူတောင်းဆူတောင်းပဲနဲ့ဆိုကြမလားတကကြွယ်ဘုရားရှိခိုးမှာကိုယ့်အသက်ကိုတတ်မဲ့လူကိုဆူတောင်းယူလို့တော့မတော်ဘူးမှန်ပါ စဉ်းစားပါစဉ်းစားပါဒကာရမတို့ဒါသဘောပါဗလားကိုယ်တတ်မဲ့လူကိုဖြင့်ဝေးဝေးရှောင်တဲ့စုတောင်းရင်ဘုန်းကြီးများကျင့်တတ်ပါဘုရားလည်းကျင့်တတ်ရှာအခုတော့ကိုယ်တတ်မဲ့လူပဲကြုံရပါလို့ဤဆုံရပါလို့ဤဆိုတော့ကန်းလွန်းတယ်ယူလွန်းတယ်လို့ဆိုလိုက်မဆိုလိုက်ညံနဲ့စဉ်းစားကြပါညံနဲ့စဉ်းစားကြပါဒကာရမတို့မှန်မှန်လည်းတွေးကြပါမှန်ပါပါဘုရားသိကြဘူးလားသိကြပါဘူးဩော်ဒါဖြင့် ယူတဲ့ကမ်းတယ်လို့ဆိုတာတခါတည်းဘုရားဟောတော်မူတာအဲဘုဒ္ဓဇနောဥမ္မာတကောလို့ဘုဒ္ဓဇနောဘုဒ္ဓဇန်ပုဂ္ဂိုလ်ဒီဥမ္မာတကောအယူနဲ့တွေးအန္တဘုဒ္ဓဇနောကကမ်းတဲ့ဘုဒ္ဓဇင်ကွာအဲဥမ္မာတကဘုဒ္ဓဇင်ကွာအင်းဘုရားကဆိုလိုက်တာတို့ဆိုရက်လေရန်လို့ဆိုမလားလုံပုံကိုကဆိုတာကနေသေးသလားဆိုတာကနေသေးတယ်ဆိုတာဒကာရမတွေဆုံးဖြတ်ချက်ချပါမှန်ပါ ကိုကိုယ်တိုင်ကြည်တာဆရာမရဏလည်းအခုရှိရနဲ့နော်ဘုရားရှင်မှာတောင်းနေတဲ့ခန္ဓာကြီးထဲမှာဆရာမရဏရှိရနဲ့နောက်ဘဝလူဖြစ်ပြမှာလူချမ်းသာနာချမ်းသာဒီသားဒီမင်းနဲ့မခေါ်ပဲနဲ့ဖြစ်ရပါလို့ဤဆိုတဲ့အလုတ်တစ်ခုဟာဒကာရမတို့အဲအခုအသေးမလုပ်ခင်သေမဲ့တတ်မဲ့ပုဂ္ဂိုလ်တွေကလည်းအခုဇရာမရဏရှိပြီးသားမှာနောက်ဇရာမရဏဤဟူသော သေမသေအောင်တတ်မဲ့ပုဂ္ဂိုလ်တွေနဲ့တပည့်တော်ဖြင့်ဘယ်ခါကာလမှာအချိန်များစွာမလွတ်ရပါလို့ဤမှန်ပါဗျာဒီလိုဆူတောင်းချိုက်မှန်ပါဗျာကန်းလိုက်တဲ့ဖြစ်ချင်းလို့ဆိုရင်ကနာကြရရှိရလားမှန်ပါဗျာယူလိုက်တဲ့ဖြစ်ချင်းဆိုရင်ရောမှန်ပါဗျာနာကြရရှိရလားမရှိပါဘူးဒါတရားရည်လဲပြီခမည်းတော်ကသစ္စာဉာဏ်တွေရလာလို့ဩဇာမရဏခန္ဓာ၅ပါးကလာတာခန္ဓာ၅ပါးကိုဘယ်ခန္ဓာဖြစ်ခြင်းဖြစ်ခြင်း ဇယမရဏလက်ချက်နဲ့တက်ထွက်ရပါလို့ဆူတောင်းတာပဲသစ္စာသိလာတဲ့တတ္တိဒါကြောင့်သစ္စာသိရင်ဖြင့်သန္တရာပြတ်ပါပေါ့ကွာဆိုတော့ခန္ဓာဆူတောင်းမှလာခင်ရတော့မတောင်းတဲ့အခါကခန္ဓာဆိုတာသန္တရာပဲမဟုတ်လားအဲသန္တရာပြတ်တဲ့ပုဂ္ဂိုလ်ဒီအသေးလွတ်တာပဲဆိုတာတကကြွယ်သေးချာမှတ်ပြီလို့သဘောပါကြအဲဒါဖြင့် ဒကာဓမ္မတို့ဇာမရဏတွေကဘယ်ကများလာတာပါလိမ့်မလို့အေးစားလို့တော့ဥပရိနိဒာနံလို့ဟောလိုက်တယ်ခန္ဓာကလာတာကွာခန္ဓာ၅ပါးမရှိရင်ဇာမရဏမရှိဘူးကွာခန္ဓာ၅ပါးကိုဆူတောင်းယူတဲ့ပုဂ္ဂိုလ်ဇာမရဏလိုချင်လို့ကွာခန္ဓာ၅ပါးဆူတောင်းယူတဲ့ပုဂ္ဂိုလ်ဇာမရဏလိုလို့ပါဗျာတခါတည်းလွန်မှုလားလွန်ပါဗျာဇာမရဏရှောင်ရကျင်ရမှာလားလိုချင်ရမှာလားရှောင်ရကျင်ရပါဗျာ နောက်ကဒကာရမတွေစဉ်းစားစမ်းမအိုမှုပင်မှုဆိုတာဘယ်သူမှကြိုက်တဲ့အလုပ်မဟုတ်ပါဘူးမှန်ပါပါ အဲ့ဒီမကြိုက်တဲ့လူကြီးကိုဘယ်ခန္ဓာနတ်ခန္ဓာကြီးဖြစ်ရပါလို့ဓမ္မခန္ဓာကြီးဖြစ်ရပါလို့စကြဝဠာမင်းမန္တမင်းကြီးခန္ဓာကြီးဖြစ်ရပါလို့ဆိုတာဇေယမနဆုတောင်းကြတယ်တည်လဲဆိုရပါဆိုပါပါဗျာဟောယူတဲ့အထဲမှာတခါကျွယ်ယူပို့လာပြန်တယ်အင်းတခြားနေရာသွားယူရင်ကိစ္စမရှိဘူးစူတောင်းပြီဖရာသွားယူတာကသာဆိုးမဆိုးဘူးလားဆိုပါပါဗျာဥမ္မဒိနာရွှေကျဲရဲ့တလူဟာဟုတ်လားဗျာ အဲ့ဒီလိုဆူတော်မေဘုရားတွေသွားပြီးအဲ့ဒီဘုရားသွားပြီးမှပြေးမှပြေးပါမလားလို့တောင်းမှတခါကျကြောက်ကလေးမှရှိသေးတယ်ဘယ်လောက်နဲ့ဆိုပြေးမှပြေးပါကျုပ်ယူတာအဟုတ်ကိုယူမှယူပါမလားဟာယူစီမယ်ဆိုတော့ကြောက်ကပေါ့လားရိမ့်မိဗလားကြောက်ပေါ့လားလေသူယူချက်ကတန်နေလေပဲ ခါကျွဲတဲ့ဓမ္မတွေပါတွေကြက်ကြက်သတိပေးပါခင်ဗျားလည်းရှိဥစွာခေါင်းဆောင်လို့မမနေနိုင်အောင်ကြောက်ကိုရင်းပြီဗလားအမလေးတချို့တခါတွေကနင်လည်းမငါလည်းမကရှိသေးမရှိပဲဘူးလားအဲ့ဒါတွေကြောင့်တရားဓမ္မတို့ခန္ဓာရရင်ဆရာမရဏရမယ် ဒါကြောင့်ဘုရားတွေးစမ်းပါကွာဆရာမရဏဘယ်ကလာသရုံဆိုတာတွေးစမ်းပါဆိုတော့ခန္ဓာ၅ပါးကလာတာဒီလိုတွေးလိုက်တော့တဲ့မနေဘူးလားဒါဖြင့်ခန္ဓာ၅ပါးကိုဘယ်ခန္ဓာဖြစ်ခြင်းနာညာခန္ဓာဖြစ်ခြင်းဆိုတဲ့ဆူတောင်းမှုအလုပ်ဟူတွေ့ဒီကားလို့ဆိုရင်အသေးဆူတောင်းတာနဲ့အိုးဆူတောင်းတာပြေမပြေပါမလားလို့တန်တရားရှိမနေနဲ့ခန္ဓာတောင်းပြေပြီးသားမှာသဘောကျခန္ဓာတောင်းရင်ပြေပါပါ ကြွယ်ကျွတ်တို့နောက်တုန်းကအခုတောင်မှအယူမပြောက်လို့ဒီခန္ဓာကြီးကလွယ်ထမ်းပြီးဒီကာလနေကြရသေးလားလွယ်ထမ်းရမှတန်တယ်နောက်ခန္ဓာအသေးကြီးအသေးတွေကြီးကိုလွယ်ရပါလေထမ်းရပါလို့ဤဆိုတော့သေသေးချာချာတကသစ်တို့နှထယူဖြင့်နှထယူပါဗျာနှထယူမကြဘူးဘုခန္ဓာကြီးလည်းလွယ်ရမှုထမ်းရမှု ဒကာရမတို့သိတဲ့အတိုင်းတဲ့ဝတ်ကျွတ်ပလားမသိပါဘူးဗျာထိုင်းရမတဲ့နဲ့လေးမမသိတာနဲ့နောက်ခန္ဓာရှင့်ထမ်းပြကြီးအောင်မှန်ပါဗျာဩရဏရဩရဏရသိရတဲ့ခန္ဓာကြီးကိုနောက်ထပ်ကြုံရတွေ့ရပါလို့ဤဆိုတော့လက်ရှိခန္ဓာမသိတာကတခါယူမှန်ပါဗျာဆူတောင်းပြီးမရအရယူခြင်းတာကတခါယူမှန်ပါဗျာလက်ရှိခန္ဓာမမြင်တာကအဝိဇ္ဇာယူရှေ့ဆူတောင်းတာကတဏှာယူလက်ရှိခန္ဓာကို ဇာတိဇရာမရဏမမြင်မဲနဲ့နေတာကမသိတဲ့ဝိဇ္ဇာကြောင့်ဒုက္ခေအညာဏ်ဆိုတဲ့အဝိဇ္ဇာယူတပည့်ကြနောက်ခန္ဓာတွေဆူတောင်းယူလိုက်တာကတဏှာဘောဘဝတဏှာဖြစ်လေသောကြောင့်တဏှာယူတပည့်ကြဒါပြန်ဝိဇ္ဇာယူနဲ့တဏှာယူဒီကားလို့ဆိုလို့ရှိရင်ဖြင့်သစ္စာမသိတဲ့ပုဂ္ဂိုလ်ဤဖြစ်ထွေနှစ်ခုသဘောပါကြတယ်လည်းကြောက်เสียကောင်းပါလားကြောက်เสียကောင်းပါ ဒကာဓမ္မတို့လက်ရှိခန္ဓာမသိတာဘာယူတယ်ဝိတ္တာယူပါဗျာအင်းထောက်ပြီးဆူတောက်ပြီးတာကတဏှာယူပါဗျာခိုင်းဒါဖြင့်ဒကာဓမ္မတို့ဝိဇ္ဇာယူနဲ့တဏှာယူဒီဖះရှိ မသွားနဲ့ဖះဆက်စုပ်တော်မူတယ်ဥပအောင်ပဲနဲ့ဆိုဖះဆက်စုပ်တော်မူပါဗျာအဲဆက်စုပ်တော်မူတာကိုခင်ဗျားတို့ကလည်းမသိတော့တပည့်တော်တို့ဒီတာယီသမီးအင်းမြင့်အင်းမြင့်နဲ့ ရောက်ရဘဝမှာဖြင့်ကျုံရဆုံးရတွေ့ရပါလို့ဤဆိုတော့ခန္ဓာသွားဆူတောင်းခန္ဓာသွားဆူတောင်းတော့ဘုရားရှိမှအကောင်းပြတာလားအယူထတာလားမေးသဘောကျကြအကောင်းပြတာလားယူထတာလားဩခမရတို့ယူကျင် ခမရတို့ဟာခမရတို့ပဲကြွယ်ရမှာသွားယူတာဘုရားရှိမှတော့ သဘောကျဒါဖြင့်ဒကာဓမ္မတို့ဩသူကယူလဲယူသေးတယ်ဖះလောင်ငိုင်းနဲ့လည်းသွားနေသေးတယ်အယူမျိုးကြတော့ခမရတို့ဩယူရတယ်ထင်ကွာအခုသူကကြီးလိုက်တယ်ဖះလိုင်ငောင်းနဲ့သွားပြီးနေပြန်ပြီဆိုတော့ခမရတို့မကဲ့ရဘူးလေငါကယူလို့သူကဲ့ရပြန်တယ်အနေမတလို့ဖះလိုင်ငောင်းနဲ့သွားနေပြန်တော့လေဩယူတာတဲ့ပုံပြီးယူချတယ်ခမရတို့ကောဗျာဒီတဲ့လက်ရှိခန္ဓာကြီးလည်းမမြင်နိုင်ရတခါယူမှန်ပါ စွန့်တော်ဘခုနှစ်ပါးနဲ့ဘုရားရှိသွားပြီကလားနောက်ခန္ဓာတွေဆူတောင်းတာကလည်းတက္ကယုဆိုတော့ခုနှစ်ငါယုနဲ့ဘာထူးသေးလဲဒါဖြင့်တက္ကကျွေပညာအောင်ဆိုစင်ကြအောင်ဆိုဆိုတဲ့အဓိပ္ပာယ်တက္ကသေးတက္ကအောင်ပြောတိုက်မပြောတိုက်ပြောပါဗျာဒါတွေလို့ဆရာအောင်မကောင်းမှဒဲမပြောလို့ရှိရင်ခင်ဗျားတို့ဒီသစ္စာသိတဲ့ထဲပါပါဦးမပါပါဘူးမပါရင်သန္တရာရှည်ရှာကြတော့မယ်မှန်ပါ မပါရင်သန္တရာရှိတော့မယ်ဆိုတာဖြင့်ညင်းစရာမလိုတော့ပါဘူးအခုတောင်မှခင်ဗျားတို့အဝိဇ္ဇာကမသိတော့တဏှာကနေလည်းညွှန်ညွန်တော့တရားပွဲခင်ဗျားကပြန်တဲ့အချိန်ကျတော့ဥပါအောင်လို့လမ်းကိုမမှားဘူးမှားသေးလားမှားပါဘူးအဲအဝိဇ္ဇာကလည်းအဲဒီချိန်ဖြင့်ဒီချိန်ဒီကားလို့ဆိုလို့ရှိရင်ဖြင့်မောင်တယ်လမ်းလမ်းပတ်မှလည်းနေရာမကျဘူးဆိုပြီးဝိဇ္ဇာကလည်းပြောလိုက်တဏှာကလည်းခင်းခင်းရမရကိုပဲလည်းညွှန်ညွန်ပြလို့ ကိုယ်ရင်ကိုယ်ရကိုသားကိုသမီးရှိရကိုပဲရောက်သွားကြတော့ဒီတိုင်းမှမနေကြဘူးသဘောပါအင်းသူတို့ဤတိုက်တွန်းကြတာတော်ဆိုးပါဘေးကင်းရာကိုညွှန်ပြသလားပူဇော်ရှိတဲ့စီကိုညွှန်ပြတယ်တို့တော်လည်းခမည်းတော်ကတခါကျွယ်နေနေပူတာနဲ့မြန်မြန်ပူတာဘယ်အကြိုက်တုံးလို့မေးတော့ကျောင်းမှနေတဲ့တန်ကတော့ပူ ပူခြင်းပူရရင်နှင်းနှင်းပူတာကြိုက်တာပေါ့ဘုရားမြန်မြန်ပူရဘယ်ကြိုက်မလဲမပြောပဲဘူးလားပြောပါဘူးဟိုမှာသားမမာဘူးသမီးမာဘူးခင်မမမာဘူးဆိုလို့ရှိရင်အမြန်တွေ့ကျင်သလားနှေးတွေ့ကျင်သလားနှေးတွေ့ပါဘူးခါတိုင်းမြန်မြန်ပူကြိုက်တယ်ခင်ဗျာဟုတ်ဘူးလားဘယ်လိုကြိုက်တာပါမြန်မြန်ပူကြိုက်ပါဘူးအဲဒီเจ้าမှနေတော့ကတော့နှင်းနှေးပူကြိုက်တယ်လို့ကိစ္စကြုံလာတော့မြန်မြန်ပူကြိုက်ပါဘူးအဲ့ဒါငကိုကတည်းက ဒကာဒကမတွေသိကြတဲ့တိုင်းတဲ့အပူဆိုတာဝေးကရှောင်ရတာကိုအမြန်တွေးပြရစီနမင်ဒီတဲ့ခဲ့ကြီးရဲ့ဆိုတော့တော်ဆိုးမနေဘူးလားမှန်ပါဗျာကဲသဘောပါကြမှန်ပါဗျာခိုင်းတာဖြင့်ဒကာရမတို့ခန္ဓာဖြင့်ဆုမတောင်းကောင်းမှုဆိုတာသဘောကျမှန်ပါဗျာခန္ဓာဆုတောင်းရင်ဥသေးကိုဆုတောင်းတာမှန်ပါဗျာခန္ဓာဆုတောင်းရင်ဥသေးဆုတောင်းပါဗျာဘုရားကလည်းဒီဥသေးလွတ်ဖို့ရဖောင်းဆင်ခိုင်းတယ် သဘောကျဘုရားကဘာတော့ဥသေးလို့ဖေရအဲဥသေးရအိပ်ပျော်တဲ့ပုဂ္ဂိုလ်ရတဲ့ပစ္စည်းကိုဗျဥသေးရရတာကအဲဥသေးမရတာကအဲနိုးတဲ့ပုဂ္ဂိုလ်ကြီးကိုယ်ပိုင်ပစ္စည်းဆိုရိုက်မဆိုရိုက်ဗျအဲ့ဒါတွေညာလှည့်ကြည့်တော့မှဩယူရတဲ့အထဲမှာတခါထပ်ပြီးဒီကလာယူဆင်အောင်မယ်ဆိုရင်တခါကြွေမကောင်းတော့မကောင်းပါဘူး ဒါကုဆရာပေါင်းတစ်ပေါင်းနဲ့ဂျုံလို့ဒါမရှင်းကြတာနော်မှန်ပါဗျာရှင်းနေတဲ့ပုံကိုယ်တွေကိုခမည်းတော်ရွှေတွေမျိုးတွေရော မိတ်တွေသင်္ကတွေရောဟိုးရှာရှည်လိုက်တဲ့ဖြစ်ချင်းဖယားရှည်မှာမရှိကောင်းနိုင်ရှည်လိုက်တယ်မှန်ပါဗျာဖယားရှည်မှာပါတော့ရှင်းပါဗျာသူမရှိကောင်းတာဆရာမရဏကြီးကွာဆူတောင်းမှန်ပါဗျာအကျဉ်းချင်းနဲ့ဗျာမှန်ပါဗျာတကယ်ကြွယ်ဘယ်လိုများပါအကျဉ်းချင်းပါဗျာ အကျဉ်းချင်းဆိုတာရေတွက်ရှိတာမျိုးဟုတ်ကဲ့အဲ့ဒါလောက်တောင်ဥသေးကြီးကို သူဒီကားလဲရှင် မသိဆိုးဝါးပဲနဲ့မသိဆိုးဝါးပြီးသဘောကျနေတဲ့ဖြစ်ဟာ ဇာမရဏဘယ်ကလာတယ်လို့ तू မသိဘူးမသိပါဘူးအခုဒီကဓမ္မတွေဇာမရဏဘယ်ကလာတယ်ဩခန္ဓာ၅ပါးဒါဖြင့်တခါသေးစုမတောင်းနဲ့နော်မှန်ပါဗျာ။အိုသေးပါလာတယ်မှန်ပါဗျာ။သဘောကျလားကျပါပါခန္ဓာ၅ပါးလည်းပါပါလားအိုသေးပါလာတယ်အေးဇာမရဏဆိုတော့အိုသေးပါလာတယ်ဆိုတော့ကဲအခုတော့ဖြင့်သုံးသလို့တော်တော်နေရကြပြီအဲဒီလိုတွေးလိုက်တော့အဲဇာမရဏကဒုက္ခသစ္စာခန္ဓာ၅ပါးကသမှုရိယသစ္စာ ခန္ဓာကအကြောင်းဘုရားမရဏကအကျိုးဖြစ်ပြီးဒီကလာနေတော့တယ်ဆိုတော့ဩအကြောင်းနဲ့အကျိုးတော့သိသွားပြီဒီအကြောင်းနဲ့ပယ်မှဒီအကျိုးဟာလွတ်မှာပဲဒီခန္ဓာ၅ပါးအကြောင်းကိုပယ်လိုက်မှဇာမရဏတိဟူသောအကျိုးတရားမတွေ့တင်တဲ့အကျိုးတရားကြီးဟာတကယ်ကျွလွတ်မြောက်သွားတယ်ဆိုနိုင်ကြဂိုင်းဒီလောက်တွေးနေမပြီးသေးဘူးกว่าစေဘုရားသခင်ကိုရမကြီးကဒီခန္ဓာ၅ပါးဘယ်ကလာသရုံလို့ဆက်တွေးကြအောင်တခါမေးပြန် ဒီကဏငါးပါးဘယ်ကလာသရုံလို့ဆက်တွေးပါအောင်ဆိုပြီးဒီကရဘုရားသခင်ကိုရမကြီးကတွေးခိုင်းတော့ရန်တွေကတော့ဘယ်တွေးတာမလို့နဲ့သူ့ဟာသူဟောရရှာအဲဒီကဏငါးပါးကွာတဲ့တဏှာကလာတာဟိသုံးချက်ရှိသွားပြီခန္ဓာငါးပါးဘယ်ရလားဩတဏှာကြောင့်ခန္ဓာငါးပါးဖြစ်ခန္ဓာငါးပါးဖြစ်လို့ဇယမရဏနဲ့ကျုံရဆုံရ ကောင်းကြသေးရဲ့အင်းဒါဖြင့်တရားဓမ္မတို့တဏှာရလာတာဒီခန္ဓာပဲဆိုတော့ဒါကြောင့်ခန္ဓာရတဲ့ပုဂ္ဂိုလ်ကြီးတဏှာရကြီးမှန်သဘောကျခန္ဓာရတာဟူ၍တဏှာကကြီးပဲဆိုတာသိကြကြဩဒါဖြင့်တရားဓမ္မတို့ဘုရားခင်ကိုရမကြီးကပฏิလောမဆိုတဲ့နောက်ဆုတ်ပြန်ပြီးဒီကလာစဉ်းစားတဲ့တွေးလုံးဟာချွတ်တို့တွေးကြပါလို့ ကိုရမကြီးကိုယ်တိုင်တိုက်တွန်းတာမှန်ပါဗျာကဲကျတော့တွေးကြအောင်ဆိုပြန်ပြီးဖះတွေးတဲ့အတိုင်းပေါ့ဗျာဒကာရမတို့ခန္ဓာကိုယ်ရဲ့ဇာမရဏဘယ်ကလာပါလိမ့်မလို့မှန်ပါဗျာဩခန္ဓာ၅ပါးရှိလို့ပေါ်လာကြတယ်ခန္ဓာ၅ပါးအကြောင်းဇာမရဏအကျိုးစဉ်းစားပါအောင်ဒကာကျော်ဒကာသေးဒကာအောင်တို့ကဩဒီခန္ဓာ၅ပါးလည်းမိုးပေါ်ကြများလားအကြောင်းများရှိလေရောလားလို့တွေးပါဦး အကြောင်းရှိတယ်ဒကာရမတွေဘုရုကြောင့်ပါလေတဏှာကြောင့်ပါဩတဏှာကနေပြီးဒီကလာလုတ်တဲ့သဘောပါလားဒါကြောင့်ခင်ဗျားတို့ဖះရှိမှာဘောပတ္ထနာဆိုတဲ့ပတ္ထနာစုတွေတောင်းတာပတ္ထနာဒီတဏှာပဲရိပ်မိဗလားပတ္ထနာဆိုတာဘာပါလဲအဲပတ္ထနာဆိုတာတဏှာပဲတဏှာကြောင့်ဘာဖြစ်ရလဲ ခန္ဓာ၅ပါးရှိလို့ဘာဖြစ်ရဥဒေနဲ့ကြုံရဆုံရတယ်ဆိုတော့တခါကျွဲအကြောင်းတော့ဖြင့်တော်တော်လိုက်ပြီဖေရကဒီလိုပြန်ပြီးသုံးသပ်ကြစမ်းပါကွာဆိုတော့တခါဦးကြီးသိနေရကြတဲ့သုံးသပ်ကြီးနေရာမပြဘူးလားအင်းဒီလိုသုံးသပ်ကြစမ်းပါဆိုတော့ဒကာရမတွေကသုံးသပ်လိုက်ပါတယ်တဲ့သုံးသပ်လိုက်တဲ့အတွက်ဩနေရာကြပါ တို့တွေကလည်းဆိုလို့ရှိရင်ဖြင့်အကြောင်းလက်တဲ့ကိုနောက်ဆုတ်ဖမ်းလိုက်လို့ရှိရင်ຫນွယ်တစ်ခုကိုအမြင့်နဲ့တကွနောင်အညွန့်မပေါက်ချင်လို့ရှိရင်အဖျားကနေပြန်လိုက်ပြီးကຫນွယ်တိုင်းသာလိုက်သွားကြမှာတကသေးရအရင်တော့တွေ့ရဒါကြောင့်တဲ့ဒီကအရင်ရှာနေတာလို့ဒကာဓမ္မတွေမှိုက်ရှင်အရင်ရှာနေတာအရင်မှဖြတ်မလို့ဒကာဓမ္မတွေသိစေခြင်းလုံးလို့အရင်ဖြတ်တဲ့တရားကိုဒကာဓမ္မတို့သိစေခြင်းလုံးလို့ဘုရားသခင် ကိုရမကြီးကနောက်ဆုတ်တရားကိုဟောလာတယ်မှန်ပါပါ ဘောကြ။ဂိုင်းဒါဖြင့်ဇာမရဏဘယ်ကလာလဲ။ခန္ဓာ၅ပါးဘယ်ကလာပြန်ပါလဲ။ဩဒါဖြင့်လာပြန်ပါလေ။ဩဒါဖြင့်တဏှာလက်တယ်ပဲ။မူလလက်တယ်မကြသေးဘူးလား။ကောင်းပြီဒါဖြင့်ဒကာဓမ္မတို့တဏှာကြောင့်ခန္ဓာ၅ပါးဖြစ်ခန္ဓာ၅ပါးဖြစ်တဲ့ကျွတ်တို့ဥသေးဥသေးဆိုပြီးဘဝတိုင်းကျွတ်တို့ဒီကားလို့ရှင်ဖြင့်သေမင်းဆိုတဲ့ပါဇက်ထဲမှာ မตาလောင်းနဲ့ပဲခွန်ဆက်ခဲ့ရတဲ့ဘဝကြီးပဲမှန်ပါဗျာသေမင်းကိုဗာနဲ့ခွန်ဆက်ခဲ့ရမตาလောင်းနဲ့ခွန်ဆက်ခဲ့ရဒါဖြင့်ဒကာဓမ္မတို့သေမင်းကိုမตาလောင်းနဲ့ခွန်ဆက်ရတဲ့ဘဝဆူတောင်းတိုက်မတောင်းတိုက်မတောင်းပါဘူးဗျာသူများခွန်ဆက်ဖို့ကိုကခန္ဓာဖြစ်ပြီးခွန်ဆက်ရမယ်ဆိုတော့ခမည်းတော်ဒီကားလို့ဆိုလို့ရှိရင်စိတ်ဆူတောင်းလို့ရှိရင်စိတ်သားစားတဲ့ပုဂ္ဂိုလ်ကြီးအလိုပြည့်ပေါ့ဗျာဟုတ်ပါဘူးဟုတ်လား သိုးစုတောင်းလို့ရှိရင်သိုးသားစားတဲ့ပုဂ္ဂိုလ်ကြီးအလိုပြည့်အောင်လို့ကိုကတောင်းပေးတာမှန်ပါဗျာဒီမှာလည်းမရဏမေလိုရင်ဘလိုရင်ဘတ်တွေပြည့်အောင်လို့လိုရင်တွေပြည့်အောင်လို့ခင်ဗျားတို့ဆုတောင်းပေးတယ်လို့ဖြစ်မှန်ပါဗျာဒါလို့ဆိုတော့အယုံမဆိုးလုံးဘူးမှန်ပါဗျာပေါ်ကြဗလားနောက်ကဓမ္မတွေကြာကြသတိထားပါကြကြသတိထားပါအဲ့ဒီတည်းမှာဘုရားသခင်ကိုရမေကြီးက ဂိုင်းกว่าတယ်ငါလက်တယ်အရင်ရှာပေးဦးမယ်တဲ့မင်းတို့ကိုဒီလိုနောက်ပြန်သုံးသပ်စမ်းပါတဲ့မင်းတို့ခန္ဓာကိုယ်နော်အခုသုံးသပ်တတ်ပြီနော်တကယ်ဒါဖြင့်ဒကာဓမ္မဆရာမရဏဘယ်ကလာသလဲသင်္ကနာငါးပါးဘယ်ကလာပါဂိုင်းမြတ်ဖရာခင်ကိုရမကြီးကလာပြန်တယ်တဏှာဘယ်ကလာသလဲလို့သုံးသပ်ကြအောင်ဆိုအမှန်ပါဗျာအမှန်တန်ကောင်းတဲ့တရားပါမှန်ပါဗျာ အမတန်ဖိုးတန်တဲ့တရားတရားဓမ္မတို့လက်သက်အရင်ကြကြဖမ်းပြီးကြလားသတ်မဲ့တရားဖြစ်လေသောကြောင့်မကင်ဖောင်ကြီးကိုပိုင်ရမယ်ကိုပိုင်စီးရမယ်အလုပ်ဖြစ်လေသောကြောင့်လေလေးလေးစားစားနဲ့အခုသရုတ်ထိုင်ဖြစ်အဖြစ်အော်အလုတ်ခွင်ကိုသူပြတော်မှာပဲဖះပြတော်မှာပဲဆိုတာတကောင်သေချာမှတ်ပြီ။မှန်ပါပါဘုရား။ဂိုင်းဒကာရမတို့ဒီတနာပဲကလာသရုံလို့မေးဖို့လိုလား။မှန်ပါပါဘုရား။ခင်များတို့ဤ ခင်ရမင်ရတွေကြောင့်လာတာမှန်ပါဗျာခင်ရမင်ရတွေကြောင့်မှန်ပါဗျာတဏှာပဲရလားခင်ရမင်ရကြောင့်ကဲတခါကျပေါ်ပြီခင်ရမင်ရကြောင့်တဏှာဖြစ်တဏှာကြောင့်ခန္ဓာ၅ပါးရခန္ဓာ၅ပါးရလို့အိုသေးကြီးနဲ့ကျွတ်တို့ဒီမခွဲမခွာပဲနဲ့ဂျုံရဆုံရသဘောကျလေးချက်ပေါ်လာပြီနော်ကြားကြသတိထားပြီးနားထောင်ပါဒကာရမတို့ ဒါရေးလေးလေးလေးပြောဖို့ဟောဖို့ကိုတခါကျွမလွယ်ဘူးနော်ကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒါသွားကြည့်ပါတဲ့ခန္ဓာနိဒာနာဘကတန်ရုံမှာဒီတိုင်းမှာသမတနာသုတ်ဆိုပြီးဒီလိုသုံးသပ်ရမယ်กว่าလို့သေချာဟောတယ်။ဒါရင်ဒါဖြင့်ဒကာဓမ္မတို့ပြန်မေးပါမယ်အားလုံးလည်းရှင်းသွားအောင်လို့ခမည်းတော်ခန္ဓာကိုယ်ထဲမှာဥရတဲ့တရားတွေကလည်းအ ਨੇ ပါဘူး။မှန်ပါဗျာ။ အင်းသိမဲ့တရားတွေကလည်းတကူလုံးပဲသိဆိုတကူလုံးကိုဗျဘယ်ကြံသေးတယ်အဲဆံမင်းကမသေးဘူးတချို့ဟာကသာသေတယ်လို့ဒီလိုဆိုလို့ရတယ်အင်းသိမဲ့တရားတွေကလည်းတကူလုံးအဲ့ဒီအိုသေးတွေပဲကလာပါလေဩခန္ဓာ၅ပါးရှိလို့တရားဓမ္မတွေအိုသေးနဲ့ခွဲလို့ခွာလို့မရပဲဖြစ်နေကြဒီဥသေးဆိုတာခန္ဓာ၅ပါးလားဒီခန္ဓာ၅ပါးဘုရားများအကြောင်းဆက်လို့ပေါ်လာပါလိမ့်ရှင်းမလား ဩတဏှာလက်တယ်မိတဏှာကြီးလက်တယ်ကြတော့ခမရတို့ကမရှာတတ်မှာဆိုလို့ဘုရားကသုံးသပ်ပါအောင်ကွာဆိုတော့ခမရတို့နားလည်ထားတာကဥတဏှာကြောင့်ခန္ဓာဖြစ်နေတာပဲတဏှာကသမှုရိယသစ္စာခန္ဓာကဒုက္ခသစ္စာတဏှာချုပ်မှအေးမှာပဲဆိုတော့တဏှာချုပ်တာတော့ဟုတ်ပါတယ်မှန်ပါတယ်လို့တရားအောင်ဘုန်းကြီးတောင်းခံတဏှာဘယ်ကလာကြုံလို့မသိတာကခက်တယ်မှန်ပါဗျာ ခက်ဘူးလားအဲ့တော့တဏှာပဲကလာကြုံလို့ဆိုတော့ခင်ယမင်ယာကလာတယ်လို့မှတ်ကြပါဒကာဓမ္မတို့ဘယ်လိုပါလဲခင်ယမင်ယာကလာခင်စရာမင်စရာကလာသဘောကျခင်မယားတို့ကလည်းခက်လိုက်တယ်ဖြစ်ရှင်းဒီဒကာဓမ္မတွေကဒီနေရာမှာခင်ရမင်းခင်စရာမင်းစရာမရှိဘူးဆိုရင်ဒီနေရာကပြန်တော့မယ်ဟောခိုက်တယ် ဘာဖြစ်လို့လဲတဏှာမဖြစ်ရလို့တဏှာမဖြစ်ရလို့ရှင်ခန္ဓာဖြစ်မှာမဟုတ်ဘူးခန္ဓာမဖြစ်ရလို့ရှင်ဥသေးကြီးနဲ့ကျွတ်တို့ခွဲရမယ်ဆိုရင်ကိုကျွန်းနေကြီးရဲ့ဒါကြောင့်ခင်ရမရမရှိတဲ့ရရှင်ခင်ဗျားတို့ကနေတင်ကြရဲ့နေတင်ပါဘူးဗျာဟောတကကျွဲခင်ဗျားတို့ကိုကလည်းအတော်ဆိုးနေပြီဟုတ်ပါဗျာမဆိုးဘူးလားဟုတ်ပါဗျာဒါပြန်တဏှာပဲကလာတော့ခင်ရမရအာယုံကလာရှင်းကြပါလားကနာပဲကလာတော့ခင်ရမရ ခင်ဗျားတို့ကလည်းမဲရသွားပါလားဦးကျွတ်တို့အဲ့ဒီနဲ့ခင်နဲ့မယ်နဲ့လူမရှိဘူးသွားချင်ဘူးတခါတက်တော့ခိုက်တယ်ဒီတဏမဖြစ်ရရင်ကိုပဲရှင်းတတ်ကြလားမရှင်းပါဘူးဟောဒါပြန်ဥသေးကိုအသေးဆွဲကြိုက်နေတာဟုတ်ပါဗျာဒါပဲဖြေထွက်เสียရှိသဘောပါတကယ်ဓမ္မရေဒီယဒီဒေသဥမ္မကပ္ပဏ္ဏကြောင့်မရဲ့ရှိတယ်ပြန်တော့မယ်ဖျားဟာဘာဖြစ်လို့ပြန်လာတော့ ပွားပြီကောခင်ယမယမရှိလို့ဆိုတော့တဏှာမဖြစ်ရလေမှန်ပါဗျာခင်ယမယကြောင့်ဘာဖြစ်တယ်တဏှာဖြစ်လို့ခန္ဓာ၅ပါးဖြစ်လို့ဟာဒီနေရာဥသေးလွတ်မဲ့နေရာမနေချင်ဘူးဒိဗ္ဗေဒီရောက်မရောက်ဘူးလားရောက်ညာနဲ့စဉ်းစားပါညာနဲ့ခင်များတို့ပြင်းဤပြီးဒီကာလဒါတော့ပါပြီဒါတော့ဆိုရင်ပါရမီအသင့်အသင်တော့ဖြစ်ပါပြီဆိုပြီးဒီကာလခင်များတို့သူတော်ကောင်းတွေနေတဲ့နေရာစိတ်ငြိမ်တဲ့နေရာ ဒီလိုနေရာတွေကိုကကျွဲတော့မနေနိုင်တဲ့အကြောင်းသိပလားသိပါဘူးဗျာဘာမရှိလို့လဲသိပါဘူးဗျာခက်ကောဗျာခင်ဗျားတို့ကိုကခန္ဓာကြိုက်ဥသေးကြိုက်မှန်ပါဗျာဆိုရိုက်မဆိုရိုက်မှန်ပါဗျာတည်ရက်ရုပ်ဆိုပါလားမှန်ပါဗျာအဲ့ဒီကနေပြီးဒီကာလဒကာရမတွေဘုရားသခင်ကိုရမကြီးကဒီလိုညံသုံးသက်ကြည့်တော့မှာအိုကို့အနေထားအယုတ်ဆိုးတာပေါ်လာမပေါ်လာဘူးလားပေါ်ပါဗျာ အိမ်လေးဆောက်မယ်ကြံလို့ရှိရင်မတိန်ဒီတော်တဲ့သွားဆောက်မလားဒီအရက်ထဲမှာပဲကိုတယောက်တည်းပဲသွားဆောက်မလားဆိုအိုးမဖြစ်သေးဘူးဒီနာမှာအိမ်ကြီးရင်ခင်မမှုလေးရှိအောင်မှာဆိုတော့ခင်မင်းရကိုလွတ်လို့မရဘူးမရပါဘူးဒါကြောပဲနေလေခင်ဗျာမရလွတ်လို့မရလို့ရှင်ခန္ဓာကိုလွတ်လို့ရသေးတယ်ခန္ဓာမှလွတ်လို့မရရင်အိုသေးရောဒါဖြင့်ခင်ဗျားတို့တသံတရားလုံးကဒီခင်ဗျာမင်းရနှိမ့်ဆက်နေတာမှန်ပါဗျာ ဘယ်လိုဆိုကြပေါ်ကြဗလားခင်ဗျားတို့ခင်ယမယနှိမ့်ဆက်တယ်လို့ဆိုတော့ဘုံနဲ့ဘယ်သူမှယုံကြမှာမဟုတ်ဘူးနော်အနောက်နိုင်ငံမှာအာဩစတြေးလျမှာ လူပေါင်းတသိန်းသေးတယ်ရေလွှမ်းဖို့ပြီးဒီကလာသေလိုက်တာဆိုတော့ခင်ဗျားတို့ခင်တဲ့လူတယောက်မှမရှိသောကြောင့်ကာမတကာပဲ မလာဘူးလားမှန်ပါဗျာဟာမန်းလေးမြို့မှာခင်ဗျားတို့နေတဲ့တန်းမှာဖြင့်ဘဒူဘဒူတဲ့ဘာဖြစ်သွားကြလဲဆိုဖြစ်မဖြစ်ရလေခင်ရမရကြတော့ဟိုလည်းခန္ဓာ၅ပါးပဲဒီလည်းခန္ဓာ၅ပါးမှာခင်ရမရခန္ဓာ၅ပါးကြတော့ကျွတ်များထိုးလို့ဖြစ်မှဖြစ်ရလေမြန်မြန်သွားမေးလိုက်ဥမှတော်မယ်မလာဘူးလားအပူနင်းနေတွေ့ရရင်မကောင်းဘူးဝတ်တရားပြက်နေလိမ့်မယ် နင်းနေမှသွားမယ်သူတို့ကမသိကြအောင်ဆောင်းနေတာပူစရာရှိတဲ့ခါကျတော့အဲ့တော့သူတို့ကပြောမှဆိုရင်ချွတ်တော့မြန်မြန်ပူမှဝတ်ကြည်မှာမြန်မြန်ပူမှဝတ်ကြည်မှာတဲ့တကယ်ကျနင်းနေမှသွားမေးပြက်ကလားမော်တကပြင်กว่าဟုတ်လားခတ်တုတ်တုတ်ကလေးမောင်းတော့กว่าဘာလို့တော့မြန်မြန်ပူအောင်ရိပ်မိဗလားအမလေးဓမ္မတွေကကျွတ်တို့ကဓမင်းတောင်ရက်ခတ်စားရှင်သေးတယ်ကြွားတော့ကြွားတော့ဒီလိုကြွားတယ် ကြွားတော့ဘယ်နဲ့ကြွားကျုပ်ကအေးတာများတော့မပြောနဲ့ကိုဓမင်းနဲ့ဓမင်းကျမ်းတောင်ရက်ခတ်စားခြင်းပေးတယ်ဆိုတာပြောကတော့ဟုတ်နေတယ်ဘယ်နဲ့ကနီးရခင်ရမင်ရတွေကြတော့အကြောင်းကိစ္စရှိလို့မေးတင်မြန်းနေတဲ့ခါကျတော့ဖြည်းဖြည်းလားတွတ်တွတ်လားမတွတ်ပါဘူးဖြည်းဖြည်းဆိုတော့ဖြည်းဖြည်းမှပူရမှာ သဘောကျလားသွတ်သွတ်သွားတော့အဲ့ဒါဓမညာရက်ခတ်စားကျင်တာနဲ့အတော်ကွာမကွာဘူးလားသိချာစဉ်းစားပါကြံဖန်ပြောနေတဲ့စကားလားခင်ဗျားတို့အကြိုက်လားလို့သာဝေဖန်ပါခင်ဗျားတို့ကဓမညာရက်ခတ်စားကျင်တယ်ဆိုတာကပြင်းမဲ့ပြောတဲ့စကားအာယုန်နဲ့တွေ့လာတော့ချက်ချင်းကိုတွေ့ကျင်တယ်မတွေ့ရလို့ရှင် မတွေ့ဘူးကသာဆိုးသေးတယ်ပြောချင်ပြောပြောဘူးလား gain ဒါဖြင့်ဒကာရမတို့ တဏှာပဲကလာသရုံခင်ဗျာများပါဗျာခင်ဗျာမယားကလာတယ်နော်ခင်ဗျာမယားမရှိရင်တဏှာမလာပါဘူးဆိုတာသိကြပါလားဒါဖြင့်ဒကာရမတို့ခင်ဗျာမယားဆိုတာဘာတုံးလို့မေးတဲ့အခါကြတော့ခင်ဗျားတို့ကိုယ်ခန္ဓာရင်လဲကိုခင်လို့အခုလက်ရှိခန္ဓာ၅ပါးရင်လဲကိုခင်တာခင်ရမရပဲလက်ရှိခန္ဓာ၅ပါးကိုအာရဏ၁၂ပါးဖွဲ့လိုက်ပြန်တော့လဲ ခန္ဓာ၅ပါးကအာယနာ12ပါးဖြစ်လာဒါတွေခင်ယမယဖြစ်ပြန်တာပဲဓာတ်18ပါးလောက်လိုက်ပြန်တော့ခင်ယမယဖြစ်လာတော့ဩဒါဖြင့်ခမရတို့ဒီကားလို့ဆိုရင်အခင်ဆုံးဘ누구တုံးဆိုလို့ရှိရင်ဖြင့်တဲ့ဒကာဓမ္မတို့ကိုယ်ခန္ဓာအခင်ဆုံးပြီးတော့မှတခြားသောခန္ဓာတွေကိုခင်ပါတယ်ဆိုတော့ပြောတာတကယ်ကြောဘုရုခင်ဆုံးခင်တော့ဒီခင်ဗျားတို့လောကုပြောတာတော့မယုံနဲ့နော် အိုးကျုပ်ကခင်ဗျားတို့ပေါ်ခင်တာတော့မပြောနဲ့တော့ဟုတ်လားကျုပ်သေးခံပြီးခင်ဗျားတို့ဆုံးဖြတ်ခြင်းတယ်ဒါလောကလောကပြောတာဗါတဲ့စင်စစ်တော့ဖြင့်မီးလောင်ကြည့်တော့ဘူးအိမ်မှာမီးလောင်တယ်ဆိုတော့သာသမီနဲ့ပစ္စည်းရောကိုယ်ခန္ဓာရောဘ누구အရင်ထွက်တဲ့ုံလို့မေးကြည့်ကိုယ်ခန္ဓာအရင်ထွက်သူ့အရင်တယ်တဲ့ကိုယ်ခန္ဓာကိုယ်အရင်တယ်မထွက်ဘူးလားဘယ်လိုများတယ်ထွက်ပါလိမ့်မယ်ကိုယ်ခန္ဓာကိုယ်အရင်တယ်ထွက်ပါပြီးတော့ခင်ဗျားတို့သားတွေမယားတွေပြောလိုက်သေးတယ် အာငါတို့ကတော့ကိစ္စမရှိဘူးနင်တို့အတွက်ဆွေးပြီးတော့သူကပြင်မဲ့ရောက်ပြီသူတို့ပြင်ပြင်ပြင်မဲ့ကနေပြောနေတယ်ကြာဒါယုံရမှာလားနင်တို့အတွက်ကြောင့်နင်တို့အတွက်ကြောင့်လားလောကကိုဗျာအပိဇာအပိဇာတာခင်ဆုံးကဘယ်လိုပါလဲသူဒီမိတွေကနေရင်းနေတယ်ပြင်မဲ့ရောက်မှပြောနေတာလားဒါသူကသူတော့တဲထုတ်ပြီးပြီဒါပြန် အရေးကြီးဆုံးပစ္စည်းမို့အရေးကြီးဆုံးတည်တာပေါ့ဗျာအရေးမကြီးတဲ့ပစ္စည်းဆိုရင်နောက်မှတည်မှာပေါ့ဆိုတော့ကိုယ်ခန္ဓာအရေးကြီးဆုံးမို့ကိုယ်ခန္ဓာရင်တည်ထုတ်တယ်ကဲကြွယ်နောက်မလိမ်နဲ့နော်မလိမ်နဲ့မင်းတို့မင်းတို့အတွက်ခဲနေတာငါတော့နေသာကြီးနေသာမှပြင်မဲ့ရောက်နေပေါ့သူရိပ်ပြီမလားရှင်းမလားဒါဖြင့်တရားဓမ္မတို့ ဒီခန္ဓာကလာတယ်ဆိုတာပေါ်ရောပေါ့ပေါ်ပါဗျာမပေါ်သေးဘူးလားပေါ်ပါဗျာကောင်းပြီတဲ့ဒီခန္ဓာကလည်းခန္ဓာတိုင်းလာတာလားတခါဝေဖန်အောင်မယ်ခန္ဓာတိုင်းလာတာလားဆိုတော့ဘုနောက်နိုင်ငံခွန်းနဲ့လူတသိန်းသေးတဲ့ခန္ဓာတွေဘာမှကိစ္စမရှိဘူးမှန်ပါဗျာတပည့်ကြခင်များတို့ကခင်နေခင်ရမင်ရလောက်ထားတဲ့ခန္ဓာကလာမှန်ပါဗျာတပည့်ကြ ခင်အောင်ခင်ရမင်ရဖြစ်တဲ့ပိယတစာလို့တော့ပိယတတာဖြစ်တဲ့ခန္ဓာကလာတာသဘောကျပိယဆိုတာနှစ်သက်တာပေါ့ဗျာပါဒဆိုတာပါရတာအဲ့ဒီပါရတဲ့ခန္ဓာကလာတာအတုပအစစ်ကြတယ်လားမလားဗျာလာပါမလားအတုပကြီးမိတဲ့ပါတော့အိုးသင်္ကြဝါတောင်သက်တာသေးကွာအတုပမိတဲ့ပါတော့လေသင်္ကြဝါတောင်သက်တာသေးဟေးမင်းတို့ကံကောင်းတယ်ဟောအတုပကြတယ်ကိစ္စမရှိဗျာ ကိုယ့်ဟာကိုယ်စိတ်ထဲကနေပြီးကြံဖန်ချောရနေလို့ရှိရင်ဒါကြောင့်ခက်တယ်ဖြစ်လာတာပဲမခက်ဘူးလားအဲ့ဒါဖြင့်ဒကာဓမ္မတို့တဏှာပဲကလာတော့ရိပ်မိပလားဘယ်ဟာခင်ဆုံးတုံးလို့မေးလို့ရှိရင်လည်းဖြေတတ်ကြပါပါလိမ့်မယ်ကိုယ်ခန္ဓာကိုယ်ခင်ဆုံးသဘောပါကြအင်းဒီပြင်ခန္ဓာတွေတော့ဖြင့်ကိုယ်ခန္ဓာလောက်အရင်မကြည့်ဘူးပေါ့ဗျ စဉ်းစားကြည့်ပါသားရသမီးတွေကိုဟမ်ကိုတော့အယုဆပါတယ်သူတို့အသားကျွေးပါတယ်ခင်တို့ခင်တို့ပြောတာပဲလုံးလုံးမစားပဲကျွေးသလားလို့မဲတဲ့ခါကြလို့ရှိရင်မဟုတ်ပါဘူးလုံးလုံးမစားပဲကျွေးသလားလို့ဆိုတော့ကိုကအယိုးတော့စားတာပဲအသားတော့သူတို့ကျွေးတာပဲသို့တော်လည်းတဲ့ကိုမစားဘဲနဲ့ကျွေးတဲ့သဘောမျိုးဒီလိုရောက်ပါမရောက်ပါဘူးမရောက်ပါဘူးကိုကဘယ်ဟာစားစားဝရတယ်ဆိုပြီးတော့ဒါနဲ့ထေချိုက် တဘောကြသူတို့တော့ရဲစင်းမှာဆိုလို့ကိုတော့မစားဘဲနေမယ်ပြောသလားဘယ်အစားစားဝတာပါပဲလို့ပြောသလားဒါပြင်ကိုကိုအခင်ကတော့ပြင်လျှော့ရလားမလျှော့တော့ကိုတဲ့တကယ်လောကုပဲမှတ်ပါတဘောကြလောကုပဲမှတ်ပါတဲ့တကယ်ဓမ္မတော့နော်ခေါင်းကမီးတွေကသဲထုတ်တာသာကြည့်ဒီပြင်စကားကြွားတာလိန်တာသာမှတ်ပါမီးတွေကသဲထုတ်တာသာကြည့်တကယ်ကျွဲ့ ။မိရကတည်ထုတ်တာတော့ဖြင့်အခင်ဆုံးလူကအရင်အရင်တည်ထုတ်တာကြီးပဲ။မှန်ပါဗျာ။သဘောကျ။အဲ့ဒီတော့ဘုရုခင်ဆုံးလုံးဆိုတာမသေးကြဘူးလား။သိပါပါဗျာ။ဘုရုခင်ဆုံး။ကိုယ်ခန္ဓာကိုယ်ခင်ဆုံးဆိုတာမပေါ်လာသေးဘူးလား။ကဲရှင်းပြီရှင်းပြီဒါဖြင့်ဒီခန္ဓာကြီးကိုခင်ဗျားတို့နှစ်သက်ပေရတာတဖြစ်တဲ့ဥစ္စာကိုဒါကြီးအစိတ်ဖြစ်အောင် ဘုန်းကြီးဟောမှဘုရားဟောမှရတော့မယ်။မျက်မှောင်ရင်ဒီခန္ဓာကြောင့်ဒီတဏှာဖြစ်ဦး။ဒီတဏှာဖြင့်ဒီခန္ဓာရ။ဒီခန္ဓာရလို့ရှိရင်ဒီဥသေးလေးဟူသောမရဏရည်ကြီးနဲ့ပဲခမရတို့အသက်ထွက်ရမှာပဲ။မထွက်ရပဲ။ဒါဖြင့်တရားဓမ္မတို့ဒါပိယတာတဖြစ်နေတယ်ခင်ယမယဖြစ်နေတယ်ဆိုတာဩမသိသေးလို့ပဲ။တပည့်ကြဘယ်လိုကြောက်ပါလဲမသိသေးတာကဘယ်လိုမသိသေးတုံးလို့မေးတဲ့ခါကျတော့ တခါကျွဲတို့တခါသိတို့မသိသေးတာကဘယ်လိုဖြစ်နေတုံးဆိုတော့ကိုကတန်မြာခရီးလာခဲ့ရတာကလည်းဘယ်လောက်ရှည်ဘုံလို့မေးရင်မနဲ့ပြောကြ။အွန်တိုင်းခྱི་ပန်းလာတဲ့လူပေါ့ဗျာ။မှန်ပါဗျာ။ခྱི་ပန်းလာတဲ့လူဆိုတော့ဒကာရမတို့တွေ့ရကိုဘယ်စာကောင်းတဲ့ဆိုးတယ်လို့မရွေးနိုင်ဘူး။မှန်ပါဗျာ။ဆာလံမုတ်တိတ်လာပြီခྱི་ခྱི་ပန်းပြီးဆာလံမုတ်တိတ်လာတဲ့ပုဂ္ဂိုလ်ကတွေ့ရခင်လိုက်တာ။မှန်ပါဗျာ။တွေ့ရစားလိုက်မှာပဲ။တွေ့ရတောက်လိုက်မှာပဲ။ အဲ့ဒါကြောင့်ခမရတို့ဒီကားလို့ရှင်ဖြင့်ယခုတွေ့တဲ့ခန္ဓာကိုယခုဖြင့်ဆုံးထားလိုက်တာတပတ်ကြယခုတွေ့တဲ့သာသမီကိုဘာဖြစ်လို့တော့တန်လျာခရီးတယ်တဲ့ငါလာတာကကြာခဲ့ပြီဘယ်တော့မှအငတ်ကံပြောက်ခဲ့ဘူးမယုံဒုတိယဘဝသေခဲ့တုန်းကလည်းခင်မငယ်မမှုတွေဝအပြီးဒီကလာသေခဲ့တာလားလို့ဆိုတော့ဘယ်နဲ့ပြောကြဘာငါသေသေးခဲ့တယ်ဗျဘောဘောင်းကဘယ်လိုသေခဲ့တော့ ဒါပြန်သေသေးပြီလာတာငါပြဿနာရင်းလာတော့ယခုဘဝရောက်လာတဲ့ခါကျတော့ဒီငါကတွေ့ရကိုတော့ခင်တော့မှာပဲတွေ့ရကိုတောက်တော့မယ်သုံးတော့မယ်မြူတော့မယ်ဆိုတာကမသေးကြဘူးလားဒါကြက်ကြက်စဉ်းစားပါဘယ်နဲ့ကြောင့်ကိုယ်ခန္ဓာကိုဒီလောက်ခင်နေပါလိမ့်မလို့ဆိုတော့ဘယ်ဘဝကမှဒီခန္ဓာခင်တာမဟုတ်ခဲ့တော့ကြောင့်ဒီဘဝတွေ့တဲ့ခန္ဓာပဲဇွတ်ခင်တာပဲမှန်ပါဗျာရိမ့်ပြီလားဒီဘဝတွေ့တဲ့ခန္ဓာဇွတ်ခင်တာဘာကြောင့်မလိမ့်မလို့ ဘုရားများစွာတန်တရားတွေ့တဲ့ခန္ဓာတွေကိုခင်ခဲ့ရတာဝခဲ့ပြီးသိခဲ့ရတဲ့ဘဝတခုမှမရှိဘူးမှန်ပါဗျာခင်ရမင်ရဲ့တန်းတန်းနဲ့သိခဲ့ရတော့ကိုတွေ့ရကြတော့ကိုတဲ့ကြက်ကန်းဆွဲဆွဲတာမှန်ပါဗျာတဘောကြကြက်ကန်းဆွဲမွင်ကန်းဆွဲဆိုတော့ဘောဗျာမလွတ်တော့ဘူးအဲ့ဒီလိုဖြစ်နေတာဆိုတော့ဩဒါကြောင့်ခင်ရမင်ရဘူးဒါတော့တော့မခွဲနိုင်တာဘာရောက်မှလဲနော်တတန်နေရာလုံးကလာတော့တွေ့ရဆွဲထားတာမှန်ပါဗျာဘယ်လိုဆိုကြတတန်နေရာလုံးကလာ တခါကျွေရိမ့်နေပဲတတန်ငရာလုံးကလာရတဲ့တွေ့ရဆွဲလိုက်တွေ့ရဆဲတော့ဘုရားသခင်ကိုရမကြီးကအနာကနေပြီးဟောတာဒီဘက်ကဘုရားလို့မှတ်ပါဟောတာကတခါသစ်တို့တခါကျွဲတို့တဏှာသမားလို့မှတ်လိုက်နော်ဟေးတဏှာယောက်ျားလက်သမားအငတ်သမားမင်းဟောဒီဥစ္စာအစိမ့်နဲ့ရောထားတာသွားမခင်တော့တောက်မိရင်မငါးပါးမှောက်မယ်အစိမ့်နဲ့ရောထားတာကွာ အစိမ့်နဲ့ရောထားတဲ့အရက်ကမင်းကတော့တန်တရားခီးတယ်ခီးပန်းမှုမောလို့မင်းကတော့ဒါတွေတောက်ချင်မြည်ချင်မှာပဲတို့တော်လည်းဖခင်ကဒီကရပ်ပြီးဟောတာအစိမ့်နဲ့ရောထားတာမင်းသွားပြီးမမျိုးပါနဲ့မတော့ပါနဲ့မခင်ပါနဲ့ပေါ့ဗျာဒါအနိစ္စဒုက္ခအနတ္တလောက်ပါပြောသွားပြီးမင်းနဲ့အနိစ္စဒုက္ခအတ္တထင်ပြီးကြလားခင်လိုက်လို့ရှိရင်ဒီတဏှာလာလိုက်မယ်ဒီတဏှာနဲ့မျိုးရင်ဒီခန္ဓာရမယ်ဒီခန္ဓာရရင်ဒီဥဒေနဲ့မင်းတို့အသက်ထွက်လိမ့်မယ်သဘောပါဒါရင်ဖခင်ပွင့်လာတာခမားတို့ တန်တရားခရီးတဲ့အငတ်ပွဲကြီးအငတ်သမားတွေရမ်းပြီးတကလားအမောသမားတွေတွေ့ရအကုန်မျိုးသိမ့်မှဆိုးလို့ဒီနာကရပ်ပြီးဟောတာအစိမ့်နဲ့ရောထားတဲ့ခန္ဓာ၅ပါးမှန်ပါပါ သွားမတော့နဲ့မင်းတဏှာနဲ့သာသွားတော့မင်းသေးသေးချာချာဒုက္ခရောက်မယ်ဆိုပြီးဒီကလာပွင့်ပြီးဒီနာကနေပြီးဟောနေချာဒါအနိစ္စဒါဒုက္ခဒါအနတ္တဒါအတုပဒါဒုက္ခသစ္စာဒီနာရဟောနေချာတာရိပ်မိဗလားခင်ဗျားတို့ကဒုက္ခသာရမပြောရင်ပြန်တွေးရမျိုးတော့မလို့စိတ်ကူးနေတာဘာကြောင့်လဲငတ်လာတာကဘယ်လောက်ကြာတတန်တရားတော့လာတော့တွေးတာကြတော့လွတ်နိုင်မှာမလွတ်နိုင်ပါဘူးဗျာသဘောပါ ဘလောက်မြခင်များတို့ဥပါဒံသမားဆိုတာတကားကျွဲသိကြတယ်ဆိုတော့ပြောဖို့မလိုတော့နောက်ဘဝသာသမီတွေလည်းအခုပြန်မတွေးနိုင်ဘူးတွေးတော့ကလည်းသူတို့ဒီကအခင်ဝပြီးသိခဲ့သလားနောက်ဘဝခန္ဓာရောအင်းဒီခန္ဓာကြီးဆွန့်ရရမယ်ဆိုတော့ဝန်းနဲ့ပလနဲ့ဆွန့်ခဲ့ကြရလားအဲဆွန့်ကျင်လို့ဆွန့်ခဲ့ရတာလားဩဒါပြန်ခင်ခင်နာမောဟပဲနဲ့သေးလားသေးလာပြီဒီဘဝရောက်ပြန်တော့ဒီဘုက္ကောဝါသေးလားငတ်သေးလားလို့မေးဟိုဘဝက ငါသေးဒီဘုရားခန္ဓာသေးတစ်ခုရတဲ့ခါကျတော့အိုးရမ်းခင်လိုက်မှာဘူးရမ်းပြီးမြိုလိုက်မှာပဲရမ်းပြီးသိလိုက်မှာပဲဆိုတဲ့အဓိပ္ပာယ်ရှင်းနေတယ်မရှင်းဘူးလားဒါကြောင့်ဒကာရမတို့ခမရတို့ခန္ဓာကြီးကိုခမရတို့ခန္ဓာကိုဘုရားခင်ကိုရမကြီးကဒီအနာကရပြီဟေးကုသဇမိုက်အကန္တမမင်းတွေကလို့ဆိုရင်ရမ်းပြီးမခန္ဓာကြီးမမခင်လိုက်နဲ့မခန္ဓာမခင်လို့ရှိရင်ဖြင့် အနိစ္စဒုက္ခအနတ္တမမင်းမသိလို့ခင်းနေတာအတုပမမသိလို့မင်းခင်နေတာဒုက္ခသစ္စာမမသိလို့မင်းခင်နေတာအဲ့ဒီမင်းခင်တဲ့အတိုင်းသာခင်လိုက်မယ်ဆိုရင်ဖြင့်တဏှာဥပါဒံကံဇာတိဆိုတဲ့ခန္ဓာ၅ပါးလားခန္ဓာ၅ပါးလည်းဆရာမရဏဆိုတဲ့ကြီးလွတ်ပါအောင်လားလွတ်ပါဘူးဗျာသဘောပါလားဒီဘက်ပရိစ္ဆေသမုပ္ပါပြန်သွားရုံပဲရှင်းကြဒါဖြင့်တကယ်ကျွဲဒီဘဝမှာဆရာဘုန်းကြီးရောဖရာရောခမရတို့ဒီကားလို့ဆိုရင်ကျေးဇူးတင်လို့မဆုံး ဘာဖြစ်လို့ကျေးဇူးတင်လို့မဆုံးတဲ့တော့မဲတဲ့အခါကျခမရတို့လူကတော့ငတ်ပြီသေးလာတော့ရောက်ရမှာချက်ကန်းဆွဲဆွဲတာပဲမဆွဲဘူးလားကိုယ်ခန္ဓာကိုမခင်ဘူးခင်မလို့ကခွေးလာလို့တောင်ကိုယ့်ဟာကိုယ်ဆွဲလိုက်သေးတယ်မပြောကြဘူးလားကိုယ်ခန္ဓာကိုမထင်လို့ရှိရင်တိရစ္ဆာန်လားကွာမပြောကြဘူးလားအမလေးနှုတ်တဲ့နေတာကိုမှားနေလိုက်တာကိုယ်ခန္ဓာကိုခင်လို့ခွေးပြရတာကိုယ်ခန္ဓာကခင်ရတာအိဋ္ဌဒုက္ခအနတ္တအတုပါလားအိဋ္ဌဒုက္ခ ဒုက္ခသစ္စာလားဒုက္ခသစ္စာလားဒုက္ခသစ္စာပါအဲ့ဒါမမြင်တော့ရမ်းပြီးခင်လိုက်တဲ့အခါကျတော့ခင်တာကတဏှာဆွဲလန်းတာကဘာဆိုကြမလဲဥပါဒံဆိုတာတဏှာကြီးရဥပါဒံလောက်လို့ရှိရင်ကံကလာလိမ့်မယ်လာရင်ဇာတိခန္ဓာ၅ပါးကခန္ဓာ၅ပါးလာရင်ဇေယမရဏကသွားပြီဆိုတာသဘောကျဩဒါဖြင့်ဒကာဓမ္မတို့ ခင်ရမင်ရကလာတယ်ဆိုတာသိချပြီသိပါပါဗျာသဘောကျဒကာရမတို့တဏှာဘက်ကလာတယ်ခင်ရမင်ရလာပါဗျာအဲ့ဒါခင်ရမင်ရတော့ဟုတ်ပြီသိသောပုဂ္ဂိုလ်ကြီးခင်ရမင်ရလားမသိလို့ရမ်းငင်ခင်းနေတာလားဒါဖြင့်ဘုရားပွင့်လာတာဒီနေရာပြင်မလို့လာတာဘုရားပွင့်နေတာခန္ဓာ၅ပါးပြင်မလို့ပွင့်လာတာဘုရုဇဉ်ရန်နေတဏှာနဲ့အမြဲမြူပလိုက်လို့ရှိရင်ဖြင့်အစိတ်ဖြစ်ပြီးဒီကလာဥပါဒံကံနေနဲ့ ခန္ဓာ၅ပါးကြီးပေါ်ပေါက်လာရဲ့ဥနာသေးပါရကြီးရဲ့ဆိုပြီးကလာဘုရားဒီနာမှာခန္ဓာ၅ပါးခမရတို့ကျုပ်တို့ခန္ဓာ၅ပါးနာမှာဥနာသေးနောက်ထပ်မတွေ့ရအောင်ဟောတာမမျိုးနဲ့ဒါမမျိုးရင်ဒါတွေမတွေ့ဘူးတပည့်ကြခန္ဓာ၅ပါးကိုတဏှာနဲ့မမျိုးနဲ့ရှင်းမလားခန္ဓာ၅ပါးဘာနဲ့မမျိုးရမှာလဲ တဏှာနဲ့မမျိုးလို့ရှိရင်ဖြင့်ဘယ်နည်းနဲ့မှခင်ဗျားတို့ဒီကားလို့ရှိရင်တဏှာကဥပါဒံရောက်ပါဦးမလားမရောက်ပါဘူးဥပါဒံကကံရောမရောက်ပါဘူးကာမမရောက်ဘဲနဲ့ဇာတိခန္ဓာ၅ပါးရပါမရပါဘူးခန္ဓာ၅ပါးမရဘဲနဲ့ဥသေးလာခြင်းလို့မရပါဘူးဒါဖြင့်ကျွတ်တို့စီဒကာရမတို့ဘယ်ဟာပြင်ရမှာတော့တဏှာပြင်ရမှာလားခင်ရမင်ရကိုခင်ရမင်ရမဟုတ်ကြောင်းကိုရှင်းပြရမှာလားခင်ရမင်ရမဟုတ် ခင်ရမရမဟုတ်ကြောင်းရှင်းပြဖို့ရာကဘုရားဟိတောင်းဆရာသမားမြတ်ဟိတောင်းသဘောကျခင်ရမရမဟုတ်ကြောင်းရှင်းပြရမှာဆရာသမားဟိတောင်းပါဘုရားဟိတောင်းနော်သဘောကျကဲတခါကျွေးဒါဖြင့်ဒီဥစ္စာခန္ဓာ၅ပါးတစ်ပါးပါးကိုကျွတ်တို့ဒီဝိပဿနာမရှိရင်တော့မရတော့ဘူးမှန်ပါဗျာဝိပဿနာရှုလိုက်တော့ခင်စရာလားအနိစ္စလားအနိစ္စပါဗျာအနိစ္စဆိုတော့အနိစ္စကိုသိတယ်ဉာဏ်ဝင်လာ တဏှာလာသေးရဲ့မလာပါဘူးခင်ယမယမဟုတ်တော့ညောင်းဝင်တယ်ခင်ယမယလှုပ်လိုက်တော့တဏှာဝင်တယ် သဘောကျအဝိဇ္ဇာနဲ့တဏှာမဝင်ဘူးလားခင်ယမယာဖြစ်သွားတာကတော့အဝိဇ္ဇာနဲ့တဏှာကြောင့်ခင်ယမယာမဟုတ်ပါဘူးဒီဥစ္စာဥပဒနာနည်းကိုသင်ပေးလိုက်မယ်ဆိုလို့ရှိရင်ဝိဇ္ဇာနဲ့အာလောဘဝင်လာမဝင်လာဘူးလားဝိဇ္ဇာနဲ့အာလောဘဝင်လာလို့ရှိရင်ဒီဘက်ကအကုန်မပြတ်ဘူးပြတ်ပါဘူးအဲတဏှာလည်းပြဥပါဒံရောပြတ်ပါဘူးကံရောပြတ်ပါဘူးခန္ဓာ၅ပါးပြတ်ပါဘူးဇာယမရဏပြတ်ပါဘူးကဲဒါကြွယ်ဒါဖြင့်ဘယ်နေရာမှာကျွတ်တို့ တရားဟောရမယ်အချက်လဲကွက်လဲဆိုတာခန္ဓာ၅ပါးပုံမှာပဲဟောရမှာမှန်ပါဗျာခန္ဓာ၅ပါးခင်ရမင်ရကိုခင်ရမင်ရမဟုတ်ပါဘူးကွာဆိုပြီးခင်ဗျားတို့မျိုးလုံးဖွင့်ပေးရမှန်ပါဗျာသဘောကျဒါဖြင့်ဒါဝိပဿနာမပါရင်ဖြင့်ဥသေးမလို့ဘူးဆိုတာသိကြပြီသိကြပါဗျာမသိကြဘူးလားသိကြပါဗျာဝိပဿနာပါမှဥသေးလို့မနော်မှန်ပါဗျာကဲရှင်းကြပါလားဒါဖြင့်ဒကာရမတို့ဝိပဿနာအရေးကြီးဆုံးပဲဆိုတာပေါ်ပါလားမှန်ပါဗျာ ပဿနာမှမလုပ်သေးတဲ့ပုဂ္ဂိုလ်ဟာဖြင့်ဒကာဓမ္မတို့မှောင်တိပြနေသေးတယ်တဲ့အာယုံမတသေးဘူးဝိပဿနာမှမလုပ်သေးတဲ့ပုဂ္ဂိုလ်ပါတဲ့ဝိပဿနာလုပ်ရင်အာယုံတက်နည်းနည်းနေအောင်လေးလမ်းသွားဖြစ်ပြီဝိပဿနာမှမလုပ်သေးတဲ့ပုဂ္ဂိုလ်မှပြန်မှောင်တိတဲ့ပဲနေတော့ပဲတဲ့ဒကာကျွေးဘယ်တော့ကြောက်ရအောင်ဘုန်းကြီးဖြစ်စေသူဖြစ်စေအခုမို့ပြန်တတ်ဖြစ်စေမြမဖြစ်စေဝိပဿနာမလုပ်သေးရင် မောင်နေတော့မောင်နေနေပဲလို့ဆုံးမရချလိုက်ပါဝိပဿနာစလုပ်လို့ရှိရင်ဖြစ်ဖြစ်ကလေးတွေမြင်လိုက်ရင်အာယုန်တက်ပြီ အကျပါတော့အာယုံတက်တော့ကိုယ့်အကိုပဲခလုတ်စင်းလေးတော့ရှောင်းတန်းတာရှောင်းနိုင်ပြီဗျဟာဒီဝိပဿနာအလုပ်ကိုပဲတပည့်ရတို့ဖြစ်ဖြစ်ဒီများဆုံးပြီးဒီကလာသွားတဲ့ခါကျတော့မဲ့ဒီဥသောနေရမဲ့ခင်ရှင်ပါပြည့်ပြီးထွက်လာမထွက်ပေဘူးအဲ့ဒါမဲ့တွေထွက်တဲ့ဆိုတဲ့ဒီပုဂ္ဂိုလ်မျက်စင်နဲ့ကွန်လင်းရလို့အယူလည်းပြောက်ပါမပြောက်ပေဘူးအဲ့ဒါဒကာဓမ္မတို့အရေးကြီးတဲ့ချက်ဒီ ခန္ဓာဤပင်ကိုယ်သဘောသိဖို့သိရေးရှိပါမှန်ပါဗျာခန္ဓာဤပင်ကိုယ်သဘောကြည့်သိဖို့ရရေးအပြင်တခါကြွယ်တာအရေးကြီးဆုံးချက်ပဲမှန်ပါဗျာကဲဒါပြန်ဒီအရေးကြီးဆုံးချက်ကဒီထဲမှာဒကာဓမ္မတို့ဝေဒနာ၃ပါးရှိတယ်ထားပါတော့ဒီနေ့ဝေဒနာစလိုက်ပါနော်မှန်ပါဗျာဒကာဓမ္မတွေခန္ဓာကိုယ်ထဲမှာဝေဒနာပဲမျိုးရှိတယ်။အဲဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဒါပဲရှိတယ် အင်းဒါကြောင့်လည်းဘုရားသခင်ကိုရမကြီးကဘယ်အချိန်မဆိုဝေဒနာခန္ဓာလို့သတိပေးလိုက်ဝေဒနာခန္ဓာဆိုတော့တခြားတစ်ချိန်လည်းဒုက္ခဝေဒနာရှိရင်ရှိမယ်နောက်တစ်ချိန်လည်းညှို့ဆိုတော့ဒုက္ခဝေဒနာရှိရင်ရှိမယ်နောက်တစ်ချိန်လည်းညှို့ထိုးတဲ့အချိန်ကျတော့ဒါပြန်ဝေဒနာရှိတဲ့အချိန်ကြီးပဲဒါပြန်ဒကာဓမ္မတွေဘယ်ချိန်ဝေဒနာကင်းသလဲဘယ်ချိန်မှဝေဒနာမကင်းဘူးကောင်းပြီဘယ်ချိန်မှဝေဒနာမကင်းတာသိလို့ရှင်းပြန်ဩ လူဘဝဆူတောင်းတာဝေဒနာတွေဖြစ်တောင်းတာပဲမှန်ပါဗျာဘယ်လိုဆိုကြပါလူဘဝဆူတောင်းတာလားဝေဒနာတွေဖြစ်ရပါလိမ့်ဆိုတာမတောင်းကောင်းပါဘူးဗျာလူဘဝဆူတောင်းတဲ့အချိန်ဝေဒနာတွေဖြစ်ရပါလိမ့်ဆိုတော့အလွန်ရုပ်ဆိုးသွားပြီမဆိုးဘူးလားဒကာဓမ္မတွေလူဘဝမှာဝေဒနာ၃မျိုးလက်ခံစားနေရတယ်မှန်ပါဗျာဒကာကျွေလူဘဝဝေဒနာဘယ်မျိုးလက်ခံစားရ၃မျိုးလက်ခံစားပါ ဒါဘယ်ချိန်ဝေဒနာကင်းတော့ဩဒါပြန်ခင်ဗျားတို့ဘယ်ချိန်များမှကြမ်းမှတဲ့ချိန်ပါပါရဲ့ဒါသိထားတာနဲ့ပဲလူဘဝမတောင်းဘူးခင်ဗျားတို့အခုတော့ပြန်လူဘဝဆိုတော့လူချမ်းသာဆိုပြီးခင်ဗျားတို့ကတွက်ထားတော့ဘယ်မှာခင်ဗျားတို့တဏှာကရမ်းညံလို့ရမ်းပြိတ်ဒါဖြင့်ဒုက္ခဝေဒနာဆိုတာလည်းဖြစ်ပြက်ပဲဖြစ်ပြက်ပြန်ဒုက္ခတည်း ဒုက္ခဝေဒနာပေါ်လာလဲဖြစ်ပြဖြစ်ပါသက်ဆိုင်ဒုက္ခဖြစ်ပါပါဥပက္ခဝေဒနာပေါ်လာရင်ဖြစ်ပြဖြစ်ပါတော့အဲဒုက္ခသစ္စာသာရှိတယ်ဆိုတာတန်ခိတ်တင်တာပြင်စုပါရနဲ့ခန္ဓာပြီးဒုက္ခသစ္စာကိုဒုက္ခသစ္စာမှာတော့ဘာရှိသေးတယ်အဲ့တော့ဝေဒနာသုံးမျိုးကိုသစ္စာဖွဲလိုက်ဒုက္ခသစ္စာဩဒုက္ခသစ္စာဒုက္ခသစ္စာမှန်သိသွားတဲ့အခါကျတော့ဒကာဓမ္မတွေဟောဒီသိတဲ့ဥစ္စာမဂ္ဂသစ္စာ ဘောကြဝေဒနာသုံးမျိုးကဒုက္ခသစ္စာပါအဲဖြစ်ပြမြင်တိုင်းမြင်တိုင်းဒုက္ခသစ္စာပါဒုက္ခသစ္စာပါဒုက္ခသစ္စာပါလားကရှုမှန်ပါဗျာဖြစ်ပြမြင်တိုင်းမြင်တိုင်းပဲလို့ရှုကြမှာဒုက္ခသစ္စာပါအဲဖြစ်ပြကဒုက္ခသစ္စာသိတာကအဲမဂ္ဂသစ္စာဖြစ်နေတော့ဒီနောက်ကခုနကနောက်ကပိယတ္တဖြစ်တဲ့တဏှာတွေ ဖင်ရမင်ရကြောင့်လာတဲ့တဏှာတရားဒီကဒုက္ခသစ္စာကြီးဖြစ်သွားတော့ဖင်ရမင်ရကြောင့်လာတဲ့တဏှာရှိသေးလားမရှိပါဘူး။ဒါဖြင့်တဏှာချုပ်တော့ကိုခန္ဓာချုပ်ခန္ဓာချုပ်တော့ဇာမရဏပဲချုပ်ပါလားချုပ်တယ်ဆိုတော့မသေးကြဘူးလားဒါဖြင့်ခင်ဗျားတို့ဒါဒုက္ခသစ္စာဝေဒနာသုံးမျိုးကိုဒုက္ခသစ္စာမဖြစ်သေးကလပ်ပါတော့ခင်ဗျားတို့ဒီအမြဲတမ်းမျိုးနေဦးမှာပဲတဏှာနဲ့မျိုးနေဦးမှာမှန်ပါဗျာ တဏှာနဲ့မျိုးရင်ခန္ဓာရမယ်ခန္ဓာရဲ့ဥသေးကရောဒါဖြင့်ဒကာဓမ္မတို့ဝေဒနာသုံးပါးလှည့်ပေါ်ပါလိမ့်မယ်ပေါ်တိုင်းပေါ်တိုင်းဒကာကျွယ်တို့ကဖြစ်ပြဒုက္ခသစ္စာဒုက္ခသစ္စာဒုက္ခသစ္စာဒုက္ခသစ္စာလို့ညာနဲ့ကြည့်ပေးဒါဘုန်းကြီးကဟောတာမဟုတ်ယံကင်ရှိဝေရိတဓမ္မသဗ္ဗန္တံဒုက္ခသမိန်တိအလုံးစုံဝေဒနာတွေကဒုက္ခသစ္စာကြီးပဲကွာအလုံးစုံဝေဒနာတွေကပါပါလိမ့်ဒါပြန်ဒုက္ခပေါ်လဲဖြစ်ပြဒုက္ခသစ္စာ ဒုက္ခဝေဒနာပေါ်လဲဖြစ်ပြဒုက္ခဥပိ္ပခဝေဒနာပေါ်အဲအသေးစိတ်ကတော့ခင်ဗျားတို့အရင်တော့ကသင်ပြီးပြီဘယ်နေရာပါပေါ်တယ်ဆိုတာအဲ့တော့ဒုက္ခသစ္စာဆိုတော့သူကဒုက္ခသစ္စာသိလုံးလေးကဒုက္ခသစ္စာဒီဘက်ကခင်တမင်တတဲ့တရားမသိဘူးသိပါဘူးသိတယ်ဆိုသမှုရိယချုပ်တာလေဗျာသမှုရိယချုပ်တော့ဒီဘက်က ဒီဇာတိဇရာမရဏတွေရောခန္ဓာနောက်လာမဲ့ခန္ဓာတွေရောမချုပ်ဘူးအဲ့ဒါနိရောဓသစ္စာပေါ့ခန္ဓာနိရောဓနိဗ္ဗာန်ဖြစ်သွားပြီဒီဘက်ကတဏှာနိရောဓဖြစ်လို့ဒီဘက်ကခန္ဓာနိရောဓပေါ့သဘောကျဒါဖြင့်ဓမ္မတို့ဝိပဿနာလုံးမသာလင်ခင်ဗျားတို့မကင်ဖောင်ကြီးဖြစ်တယ်မကင်ဖောင်ကြီးဖြစ်လာတော့ဒီဘက်မှာတဏှာကချုပ်တော့ ခန္ဓာကပေါ်သေးလားမပေါ်တော့ဥသေးကလာသေးလားဒါပြန်မရဏရေကမလွတ်သေးဘူးလားဒါပြန်ဒီပုဂ္ဂိုလ်ဥပဒနာလုပ်နေတဲ့မဲခင်ဖောင်ကိုယ်ပိုင်ရှိတဲ့ပုဂ္ဂိုလ်ကအသေးလို့မဲခင်ဖောင်ကိုယ်ပိုင်မရှိတဲ့ပုဂ္ဂိုလ်အဖြစ်အသေးမလွတ်ဘူးဆိုတာသိတော့မသေးရမှန်ပြိနိဗ္ဗာန်သွားတဲ့မဲခင်ယထာမဲခင်ဖောင်ကြီးဆိုတော့ तू ပဲ तू မှတပါအာကိုရမရှိဘူး မရှိပါဘူးဒါဖြင့်အတ္တဤအတ္တနောနာထောဆိုတာမိမိကိုယ်ကိုမိမိအာကိုပါဆိုတာမက်ခင်သည်ဟူသောမိမိကိုအာကိုပါပြောတာမက်ခင်သည်ဟူသောမိမိကိုတခြားဒီကိုကြီးကိုအာကိုတော့အလကားပေါ့ဒီကိုကြီးကဘယ်အာကိုခံနိုင်မှာအနတ္တကြီးပဲဘာအာကိုရမလဲ မဂ်ခင်ဘောင်အာကိုရမယ်ဆိုတာသတိပဋ္ဌာန်ပါဠိတော်မှာဒီတိုင်းလားသဘောကျဒါပြန်ဝေဒနာသုံးဖို့ကို ခမရတို့ဘယ်သစ္စာမြောင်ကြည့်အောင်ဒုက္ခသစ္စာမြောင်ကြည့်အောင်ပင်ကိုကဘာသစ္စာလဲဒုက္ခသစ္စာပင်ကိုကဒုက္ခသစ္စာကိုပင်ကိုကဒုက္ခသစ္စာလို့သိတော့ခမရတို့တဏှာနဲ့မြုံမိသေးရဲ့မမြုံမိတော့ဒါကိုခင်းနဲ့မင်းနဲ့သဘောနဲ့မမြုံမိတဲ့အခါကျတော့မတော့ဘဲနေတော့ဒီဥစ္စာမသေးတဲ့မဲ့ခင်ပေါ်လာမတော့ဘဲနေတဲ့အတွက် မသေးတဲ့မဲ့ခင်ပေါ်လာတယ်ဆိုတော့သိကြဘူးလားတဏှာနဲ့ကောက်တော့မသေးလားတဏှာတော့ကောက်တော့ဇယမရဏလာတခုရေးမိကြဘူးကဲယနေ့ဒီရင်တော့ကြစို့